တိုင်းဘုံဘုံတို့45မိနစ်မိနစ်90ခန့်အချိန်ယူပြီးတော့တရားဒေသနာများနာယူမှတ်သားကြရအောင်နော်ဒီကနေ့သာသနာတော်နှစ်2564ခုကောဇာတကိ1382ခုတဇောင်မုံလာဇန်8ရက်2020ခုနှစ်17လပိုင်း22ရက် ဥပုပ်တရေနေ့ညချမ်းအခါကာလစကိုင်းတိုင်းဒေသကြီးစကိုင်းမြို့ရွှေမောရက်ကွက်တစ္ဆာရွှေစီကျောင်းတိုက်တွင်မှာဥပုပ်တရားနာယူကြည်ညိုကြဖို့ဦးဇင်းများတိလရှင်ဆရာကြီးဆရာလေးများအလုံးလိုင်းမဝနေပြီးတော့တရားနာနေကြတဲ့တရားဓမ္မများ တရားဒေသနာများကိုနာယူကြည်ညိုမှတ်သားကြမယ်ဒီကနေ့ညဓမ္မဒါနအလှူရှင်များဖြစ်ကြတဲ့ကွယ်လွန်သူ အဖွာဒေါ်သိန်းနှင့်မိခင်ကြီးဒေါ်စန်းရင်တို့အားရည်စူး၍ဖခင်ကြီးဥတာထွန်းသမီးကိုအောင်ကျော်မိုးမအေးစန္ဒာထွန်းမိသားစု45ရပ်ကွက်ရောက်တကောရန်ကုန်မြို့တဲ့ ဒီမိသားစုတို့ရဲ့မိဘဘဝတို့ရည်စူးပြီးတော့ဓမ္မဒါနဓမ္မပူဇာတရားအလှများပြုလုပ်ကြတဲ့အခါကာလမှာသူတို့ရဲ့ဓမ္မဒါနဓမ္မပူဇာဖြစ်ဖြစ်ဒါတရားဒေသနာများကိုဟောကြမယ်နားကြမယ်ပေါ့နော်အဲ့တော့တရားတော်မြတ်ကိုနာယူကြည်ညိုနေကြတဲ့အလုံးသောတရားဓမ္မပေါင်းသူတော်ကောင်းတို့ကိုဦးဇင်းတို့ ဒီကနေ့ညဘလို့တရားစကားမျိုးပြောခြင်းတုံးဆိုတော့လောကဒဏ်နဲ့ပတ်သက်တဲ့တရားစကားမျိုးပြောမယ်လို့စဉ်းစားတာเนาะလောကဒဏ်တရားတော်လို့လည်းပဲနာမည်ပေးနိုင်မယ်ပေါ့เนาะလောကဒဏ်ဆိုတာက လောကဓမ္မလောကမှာဖြစ်ပေါ်နေတဲ့တွေ့ရကြုံရမယ်လူသားတိုင်းရှောင်လွဲလို့မရတဲ့တွေ့ကြုံနေရတဲ့ တရားမှုလို့လောကဓာတ်တရားလို့ခေါ်တယ်အဲ့ဒါဒုတိယလောကဓမ္မသုတ်တာမှာမြတ်စွာဘုရားကလောကဓာတ်တရားတွေကတတ္တဝါတွေနောက်ကို လိုက်နေတာရှိတယ်တတ္တဝါတွေကလည်းလောကဓာတ်တရားတွေနောက်ကိုလိုက်နေတာရှိတယ်ဒါကြောင့်တတ္တဝါတွေနဲ့လောကဓာတ်တရားတွေဟာခွဲခြားလို့မရဘူးဆိုတဲ့အတိပ္ပယ်မျိုးမြတ်စွာဘုရားဟောတယ်ခြေတုံးကကောင်းမှုမကောင်းမှု ကုသိုလ်အကုသိုလ်တရားတွေကိုအများကြီးပြုခဲ့တာဆိုတော့ဒီဘဝမှာကောင်းကျိုးဆိုးကျိုးဆိုတာတွေကိုဘုံဘုံတို့တွေဟာရှောင်လို့မရအဲ့ဒါလောကဓာတ်တရားတွေကကိုယ့်နောက်ကိုလိုက်နေသလိုပဲပေါ့ဟုတ်လားကိုကအရင်အရင်ကအတိတ်ကာလကကောင်းတာတွေဆိုးတာတွေအများကြီးလုပ်ခဲ့တာအဲ့ဒါတွေရဲ့အသီးအပွင့်နေနဲ့ကောင်းကျိုးဆိုးပြစ်လောကဓာတ်တရားတွေဟာဘဝမှာဘယ်အချိန်မှာဘယ်လိုတွေတွေ့ရမယ်ဆိုတာတောင်း မှန်းလို့မရနိုင်ဘူးပေါ့နော်လောကဓာတ်တရားကကိုယ့်နောက်ကိုလိုက်နေတာကောင်းနေနဲ့လည်းတွေ့နိုင်တယ်အဆုတွေနဲ့လည်းတွေ့နိုင်တယ်တခါတတ္တဝါတွေကလည်းလောကဓာတ်တရားတွေနောက်ကိုလိုက်တာရှိတယ်တဲ့ဒါတော့ဥစဉ်သားလည်းသဘောပေါက်သလိုပြောရရင်တော့အခုဒီဘဝမှာလည်းပဲဘုံဘုံတို့တွေဟာကိုနားလေသလိုလုံနေကြတယ်ပြောနေကြတယ်တွေးနေကြတယ်အဲ့ဒါတွေကအစင်တင့်သွားတော့ကောင်းမှုတွေဖြစ်သွားတယ်အစင်မတင့်တော့လည်းပဲမကောင်းမှုတွေဖြစ်သွားတယ်ဗောနော်ဟုတ်လား အဲ့ဒါလိုကောင်းတာတွေဆိုးတာတွေကိုတွန်တွဲပြီးတော့လုပ်နေကြတော့အဲ့ဒီအလုပ်ရဲ့အကျိုးရလဒ်ကဒီဘဝတွင်ကိုပဲအကျိုးပေးတာတွေရှိနိုင်တယ်နောက်ဘဝအထိနော်စောင့်စရာမလိုပဲနဲ့ဒီဘဝတွင်ကိုပဲကိုယ့်ရဲ့ပြစ္ဆုတ်ပံမိုင်မဲမှုကြောင့်တော့လည်းကောင်းလိမ္မာမှုကြောင့်တော့လည်းကောင်းဖြစ်ပေါ်နေတဲ့ကောင်းမှုမကောင်းမှုတွေကအကျိုးပေးတာမရှိနိုင်ဘူးလားအဲ့တော့ဒီဘဝတွင်ကိုပဲဘုံဘုံတို့တွေဟာအကောင်အဆူအမျိုးမျိုးသောလောကဓာတ်တရားတွေကို ကောင်းတာတွေဆိုးတာတွေကိုပြုကြခြင်းနဲ့ရှာဖွေနေရပါမရောက်ဘူးလားရောက်တယ်နော်ဒါကြောင့်မြတ်စွာဘုရားလောကရန်တရားတွေကလည်းတတ္တဝါတွေနောက်ကိုလိုက်နေကြတယ်တတ္တဝါတွေကလည်းလောကရန်တရားတွေနောက်ကိုလိုက်နေကြတယ်ဆိုတဲ့စကားလေးကိုအဲ့ဒါလိုလေးကိုနားလေတယ်လို့ပြောကြည့်တာပေါ့နော်ပြုခဲ့တဲ့ကုသိုလ်ကံအကုသိုလ်ကံအနန္တတို့ကြောင့်ဘုံဘုံတို့တွေဟာလောကရန်တရားတွေကိုအကောင်းအဆိုးအမျိုးမျိုးတွေ့ရလိမ့်မယ်ကြုံရလိမ့်မယ်ဟုတ်လားနော်ဒီဘဝမှာပြုထားတဲ့ကုသိုလ်ကံအကုသိုလ်ကံတွေကြောင့်လည်းပဲ ကောင်းကျိုးဆိုးပြစ်တွေကိုတွေ့ရနိုင်သေးတယ်ဟုတ်လားအဲ့ဒါလိုမျိုးတတ္တဝါနဲ့လောကဓာခွဲခြားလို့မရဘဲနဲ့တော့တွေ့ကြရိုးကြုံရရိုးဓမ္မတာသဘောဒါကိုလောကဓာတရားလို့ခေါ်တယ်လောကဓာတရား၈ပါးရှိတယ်လို့အားလုံးကြွဉ္ဉ္ကျင်ကျင်သိထားကြပြီလားနော်လာဘောအလာဘောယတောအယတောနေနာပတန်တာဒုက္ခဒုက္ခဟုတ်လားကိုရချင်တာတွေရလာတယ်လတ်လာပါတယ် အပြည့်စည်ဥစ္စာတွေကိုရကျင်တာမရဘူးလတ်လာပါမရဘူးဟုတ်လားအချမ်းရံကြော်စောရလာတာရှိတယ်မရဘူးဆိုတာလည်းရှိတယ်အချီးမွမ်းခံရတာရှိတယ်ကဲ့ရဲ့ခံရတာရှိတယ်တော့ချမ်းသာခြင်းဆိုတာရှိတယ်ဆင်းရဲခြင်းဆိုတာရှိတယ်ရှစ်မျိုးပေါ့နော်အဲ့ဒီလိုမျိုး လောကဓာတ်တရားလောကမှာနော်ဖြစ်ပေါ်နေကြတဲ့တတ္တဝါတွေတွေ့ကြကြုံကြရတဲ့တရားရှစ်မျိုးအကောင်၄မျိုးအဆိုး၄မျိုးခွဲခြားထားတယ်ဟုတ်လား အဲ့ဒီလိုလောကဓာတ်တရားတွေနဲ့တွေ့လာလို့ရှင်တတ္တဝါတွေဟာဘလို့ရင်ဆိုင်ကြသလဲဘလို့တုံ့ပြန်ကြသလဲဒါလေးကခွဲခြမ်းဝေဖန်ပြီးတော့ပြောရမယ့်အချက်ကလေးပေါ့နော်ဒီလောကဓာတ်တရားကလူတိုင်းနဲ့အဝင်ခွင့်ကြဖြစ်တဲ့တရားအမြဲတမ်းနှလုံးသွင်းတဲ့တရားပဲပြောရလို့ရှိရင်ဟုတ်လားဒါကြောင့်ကြေကြေပြန့်ပြန့်လေးတော့ဒီအချိန်လေးအတွင်းမှာပြောခြင်းပါနော်အဲ့လိုလောကဓာတ်တရားတွေနဲ့တွေ့လာရင်တတ္တဝါတွေကဘလို့တုံ့ပြန်ကြသလဲများသောအားဖြင့်တော့ ကောင်းတာနဲ့တွေ့ရင်ဝမ်းသာကြတယ်ဆိုးတာနဲ့တွေ့ရင်ဝမ်းနေကြတယ်ဒါကြောင့်မာစီဆိုတော်ဘုရားကြီးရေးထားတာရှိတယ်လက်ချွေရန်ရချမ်းသာကြဒုက္ခဝမ်းသာမြဲတယ်လက်လာပါတွေရပြီအချွေရန်တွေရပြီဟုတ်လားချီးမွမ်းတာတွေရပြီ ချမ်းသာတာတွေဖြစ်လာပြီဆိုရင်တတ္တဝါတွေရဲ့သဘောစိတ်ထဲမှာဖြစ်ကြတယ်ဝမ်းသာကြတယ်နှစ်သက်ကြတယ်ကြည်နူးကြတယ်ပျော်ကြရွှင်ကြတယ် ဟုတ်လားထိုလေးမျိုးမှ ပြောင်းပြန်ကြလောကဝန်းနေမြဲတဲ့ဟာရကျင်တာတွေမရတော့ဘူးရပြီးသားတွေရှုံရှုံကုန်ပြီနောက်အချမ်းရံတွေကြော်စောတွေဆိုးရုပ်ကုန်ပြီနာမည်တွေပြက်ကုန်ပြီဟုတ်လားကဲရတာတွေခံရပြီဒုက္ခတွေတွေ့လာကြုံလာပြီဆိုရင်တော့မဖြစ်ကြပြီတော့ဝမ်းနေကြတယ်စိုးရင်ကြတယ်တချို့ငိုကြတယ်တချို့ကိုကိုကိုတောင်တတ်ပြီးတော့တေးကြတာရှိတယ်လောကဓာတ်ကိုမခံနိုင်လွန်းလို့ ရေဘူးရာအဖြစ်တတ္တဝါတွေဟာလောကရန်တရားတွေနဲ့တွေ့လာရင်အဲ့ဒီပုံစံနဲ့ပဲရင်ဆိုင်ကြတာပေါ့နော်။ကောင်းတဲ့လောကရန်၄ပါးနဲ့တွေ့ရင်ဝမ်းသာကြတယ်။ဆိုးတဲ့လောကရန်၄ပါးနဲ့တွေ့ရင်တော့ဝမ်းနေကြတယ်စိတ်ပြက်ကြတယ်ဟုတ်လား။ဒါဟာတကယ်တမ်းကဩမှားယွင်းတဲ့နီးနဲ့လောကရန်တရားရဲ့ပုံမှာတုံ့ပြန်နေကြတာပေါ့။ဒီရင်ဆိုင်နည်းဟာဘာမှတန်ဖိုးရှိတဲ့ချီးမွမ်းတိုက်တဲ့ရင်ဆိုင်နည်းမဟုတ်ဘူး။ဟုတ်လား။ လောကဓာတ်တရားနဲ့တွေ့လာရင်ကောင်းတာနဲ့တွေ့လည်းပဲမနှစ်သက်ဖဲနဲ့နှစ်သက်ခြင်းကိုပယ်ရှားပြီးတော့ဟုတ်လားဆိုးတဲ့လောကဓာတ်နေနဲ့တွေ့လည်းပဲနော်စိတ်မပြတ်ဖဲနဲ့စိတ်ပြတ်ခြင်းကိုပယ်ရှားပြီးတော့တီတီငြိမ်ငြိမ်နဲ့ရင်ဆိုင်နိုင်မှသာလဲချီးမွမ်းတိုက်တဲ့မျက်နှိုးတိုက်တဲ့နော်အည်သွေးရှိတဲ့လူတယောက်လို့ဆိုနိုင်မှာပေါ့နော်ဒီအချိန်ခါကဒီတရားနဲ့ကပိုးတောင်းတင့်တော်တယ်လို့ဘုံဘုံကထင်တယ်။ဘာလို့ဆိုတော့တကဘာလုံးတိုင်းတာနဲ့ ဒါလောကဓာန်ဆိုကြီးတွေ့နေကြကြုံနေကြတာပေါ့နော်ဒီကိုဗစ်ဆိုတဲ့ယောဂဘုကိုအကြောင်းပြုပြီးတော့နော်စီဝါရေးရောအကုန်လုံးပါလေစသရာရာဒုက္ခရောက်ကြတာပေါ့နော်ဆင်းရဲကြတာဒါကြောင့်မလို့ဒီဓာန်ကိုမခံနိုင်လို့နော်ဒီကိုဗစ်ကာလမှာနော်နိုင်ငံအသီးသီးမှာနော်ကိုကိုကိုအဆုံးစီရင်ကြတဲ့လူတွေအများကြီးရှိတယ်ဟုတ်လားဒါကြောင့်ဒီလိုလောကဓာန်တရားတွေနဲ့တွေ့လာပြီဆိုလို့ရှိရင် နော်ကောင်းတာနဲ့တွေ့ရင်ဝမ်းသာမယ်မကောင်းတာနဲ့တွေ့ရင်ဝမ်းနည်းမယ်ဆိုတာကတော့နော်ချီးမွမ်းတိုက်တဲ့ရင်ဆိုင်နည်းမျိုးမဟုတ်ဘူးကောင်းတာနဲ့ပဲတွေ့တွေ့ဆိုတာနဲ့ပဲတွေ့တွေ့နော်ဝမ်းနည်းခြင်းဝမ်းသာခြင်းကိုပယ်ရှားပြီးတော့တည်ငြိမ်မှုနဲ့အမှန်သိမှုနဲ့ရင်ဆိုင်နိုင်မှသာလေမျက်နှိုးတိုက်တဲ့ချီးမွမ်းတိုက်တဲ့တန်ဖိုးရှိတဲ့ရင်ဆိုင်ခြင်းလို့ပြောရမှာဟုတ်လားအဲ့ဒါလိုလောကဓာတ်တရားတွေတွေ့လာပြီအထူးသဖြင့်အဆိုးလောကဓာတ်တွေနဲ့တွေ့လာပြီဆိုရင်တော့ကိုယ်စိတ်ထဲမှာတော့တုံ့လှုပ်မှုမရှိဘဲနဲ့ တည်တည်ငြိမ်ငြိမ်ချမ်းချမ်းသာသာရင်ဆိုင်နိုင်မယ်ဆိုရင်ဒါအလွန်မှကိုပဲမြင့်မားတဲ့မင်္ဂလာတရားဖြစ်သွားတယ်လို့တောင်မြတ်စွာဘုရားဟောတာလေအဲ့ဒီဂါထာလေးလူတိုင်းရရနော်ဘေးရန်ကင်းတယ်ဆိုပြီးတော့ရွတ်ကြတာမရှိဘူးလားရှိရနော်ဖုဒ္ဓတ္တလောကဓမ္မေဟိစိတ်တံယတ္တနာကံပတိအတောကံဝိရဇံခေမအေတမင်္ဂလာမုဒ္ဓမတကယ်လဲကင်းမှာပါပဲအန္တရာယ်တွေအလွန်မှမျက်နှိုးစရာကောင်းတဲ့ဒေသနာလေးဒါလေးကဟုတ်လား ဖုဒ္ဓတလောကဓမ္မဟိစိတ်တံယတနာကံပတိအာတောကံဝိရဇံခေမအေတံမင်္ဂလမௌတမံနော်အဓိပ္ပာယ်ကဘာပြောတာတော့အကောင်းဆုံးအမျိုးမျိုးသောလောကဓာတ်တရားတွေနဲ့တွေ့လာကြုံလာပြီဆိုလို့ရှိရင်ကိုယ့်ရဲ့စိတ်ကို မတုံလှုပ်စေပဲနဲ့နေနိုင်မယ်ဆိုရင်ဒါမင်္ဂလာရှိတယ်တဲ့မင်္ဂလာဆိုတာတော့မကောင်းတာတွေကိုဖယ်ရှားပြီးတော့ကောင်းတာတွေကိုဖြစ်ပွားစေတဲ့လို့နော်ဆင်းရဲကိုဖယ်ရှားပြီးချမ်းသာကိုဖြစ်ပွားစေတဲ့လို့ မင်္ဂလာလို့ခေါ်တာ။အိုးဟုတ်လား။ဒါကြောင့်လောကဓာတ်တရားနဲ့တွေ့လာပြီဆိုလို့ရှိရင်ဗုဒ္ဓတလောကဓမ္မေဟိလောကဓာတ်တရားတွေနဲ့တွေ့လာပြီဆိုရင်နော်နာကံပတိစိတ်ထဲမှာ တုံသွားတာလှုပ်သွားတာမျိုးမရှိအောင်နေနိုင်ရမယ်ပေါ့။တုံတယ်လှုပ်တယ်ဆိုတာဘာတော့လောဘဖြစ်တာဒေါသဖြစ်တာကိုပြောတာ။နောက်ကောင်းတဲ့လောကဓာတ်နေနဲ့တွေ့ရင်စိတ်ထဲမှာနှစ်သက်သွားပြီဆိုရင်လေတကယ်ကိုတုံလှုပ်သွားတယ်စိတ်က။နောက်လောဘဖြစ်လာလို့ရှိရင်တုံလှုပ်မှုရှိတယ်ဆိုတာကို တတိလေးထားကြည့်ရင်သိနိုင်တယ်ဟုတ်လားဟိုဒေသနာလေးတစ်ခုရှိတယ်ရသော်ဘုရားဟောထားတာလေးနော်အနတ္ထဇနနောလောဘောလောဘောစိတ်တပကောပနောတယ်ဘယမန္တရာရောဇာတံတန်စနောနာဝဘုဇတိအနတ္ထဇနနောလောဘောတဲ့မမောမှုဖြစ်လာလို့ရှင်အဲ့ဒီတတ္တဝါအကျိုးမဲ့ပြီတဲ့အနတ္ထဇနနောလောဘောလောဘောစိတ်တပကောပနောတဲ့အဲ့ဒါလေးကိုပြောရင်လောဘောစိတ်တပကောပနောတဲ့ မက်မောမှုဖြစ်လာလို့ရှင်အဲ့ဒီမက်မောမှုကအဲ့ဒီတတ္တဝါရဲ့စိတ်ကိုတုံလှုပ်ခြောက်ခြားသွားလုပ်ပစ်တယ်နော်လူချင်းမှုအားကြီးလာပြီမက်မောလာပြီဆိုဘာဖြစ်တော့မောလိုတောင်ဖြစ်သွားတာရှိရနော်တုံလှုပ်တယ်နော်ဒါကြောင့်လောကဓာတ်တရားတွေနဲ့တွေ့ရင်တုံလှုပ်မှုမရှိအောင်လုပ်ရမယ်ဆိုတာလောဘမဖြစ်အောင်လုပ်ရမယ်လို့ပြောတာဒေါသမဖြစ်အောင်လုပ်ရမယ်လို့ပြောတာဒေါသကြတော့တုံလှုပ်စေတယ်ဆိုတာပို့ပြီးတော့ထင်ရှားလို့ဘုံဘဝမပြောတာပေါ့နော်တကယ်တမ်းက နှစ်သက်မှုမျက်နှာမှုဖြစ်သွားရင်လည်းစိတ်ကတုန်လှုပ်သွားတယ်။မကျေနပ်မှုစိတ်ပြတ်မှုဒေါသပြတ်ထန်းတဲ့သဘောဖြစ်သွားရင်လည်းဘာဖြစ်သွားတော့တုန်လှုပ်သွားတယ်။အဲ့ဒီလိုတုန်လှုပ်မှုမရှိမှမြင်မာတဲ့မင်္ဂလာတရားနဲ့ပြည့်စုံတာ။ဒါပြောရလို့ရှိရင်ဒီမင်္ဂလာယဟန္တာတွေမှရတဲ့မင်္ဂလာတရားပေါ့နော်။သို့တော်လည်းပဲပုထုသင်တဘာဝကိုလည်းပဲကိုနဲ့ထိုက်တဲ့လောက်တော့ရအောင်လုပ်လို့မရဘူးလား။ရတယ်နော်။တုန်လှုပ်မှုကင်းတဲ့အဆင့်ကိုမရောက်တော့မှတုန်လှုပ်မှုနည်းတဲ့အဆင့်ကိုဖုံဖုံလို့ရအောင် စူးစမ်းရမှာပေါ့တွေ့တိုင်းတုံလှုပ်နေတာနဲ့ဆိုင်ရင်ဟာတခါတခါတော့မတုံလှုပ်ဘူးဟေ့ဆိုရင်တော်သေးတယ်လေစိုးစိုးဝါသူများသိတာထင်ရှားအောင် တုံလှုပ်တာနဲ့ဆိုင်ရင်မသိမသာလေးလှုပ်တာတော်သေးတယ်လေဟုတ်လားဒါကြောင့်မလို့လောကဓာတ်တရားတွေနဲ့တွေ့လာရင်တုံလှုပ်မှုနဲ့အောင်စူးစမ်းရမယ်ဖုဒ္ဓတလောကဓမေစိတ်တံယတနာကံပတိအတောကံအတောကဆိုတာစိုးရိမ်မှုမရှိတာဟုတ်လားရလာရင်လည်းမစိုးရိမ်ဘူးမရဘူးဆိုလည်းမစိုးရိမ်ဘူး ရလာတာများဥစဉ်ရဲ့မစိုးရိမ်ပါဘူးလို့မထင်နဲ့ရလာတာလည်းစိုးရိမ်တတ်တယ်ဘာစိုးရိမ်တာတော့ပျောက်ပြက်သွားမှစိုးတာပေါ့နော်ရပြီဆိုရင်အဲဒါလေးကတည်မြဲပါမလားထိမ့်သိမ့်ထားပြီလို့နည်းနည်းပျောက်ပြက်သွားမှာကိုစိုးရိမ်ရတဲ့သဘောလေးမသိမသာရှိတတ်တယ်မရဘူးဆိုရင်တော့စိတ်တိုင်းမကြမှုနဲ့ကိုပဲစိုးရိမ်မှုတွေကလာတတ်တယ်ပေါ့နော်ဒါကြောင့်လောကဓာတ်တရားနဲ့တွေ့လာရင်တုံ့လုံးမှုမရှိဖို့လိုတယ်လို့စိုးရိမ်မှုမရှိဖို့လည်းလိုတယ်နော်အတောကံပြီးတော့ဗါတဲ့တော့ဝိရဇံ ရဇဆိုတာမြူးအညစ်အကြေးနဝိရဇံဆိုတာဒီစိတ်နှလုံးမှာမြူးအညစ်အကြေးလေးကင်းသွားတာကိုပြောတာမြူးအညစ်အကြေးဆိုတာကိလေသာကိုပြောတာပါပဲနော်မေမောမှုຢာကမကျေနပ်မှုဒေါသဟာမြူးအညစ်အကြေးပဲနော်စိတ်ကိုညစ်ပေစေတဲ့တရားပေါ့လူတွေကတော့နားလေသည်ဖြစ်စေနားမလဲသည်ဖြစ်စေပြောတော့ပြောနေကြတာပဲစိတ်ညစ်တယ်လို့ပြောတာမရှိဘူးလားရှိရနော်အခုလောကဓာတ်တရားနဲ့တွေ့လာရင်စိတ်ကိုမညစ်အောင်လုပ်ရစိတ်မညစ်မှမင်္ဂလာရှိမှာပေါ့နော် တွေ့ကြုံနေရတဲ့အခြေအနေတွေကိုစိတ်မညစ်ဖဲနဲ့ရင်ဆိုင်နိုင်ရမယ်။ဟောတွေးကြည့်တော့လည်းပဲစိတ်ညစ်လို့လည်းပဲဒီအခြေအနေကြီးကပြောင်းလဲသွားတာတော့မရှိဘူးနော်။တော်တော်ဖြစ်တဲ့ရှိတဲ့အတိုင်းဖြစ်နေမှာဒါကိုလည်းနားလည်ဖို့လိုတယ်ဟုတ်လား။မင်္ဂလာရှိဖို့အတွက်နာကံပတိမတုံလို့ရဘူးလောကဓာတ်တရားနဲ့တွေ့ရင်အတောကံစွဲမှုမရှိရဘူးဝိရဇံကိလေသာမြူအငြိကြီးမရှိသေးရဘူးပြီးတော့ဗါလဲတော့ခေမန်နော်ကြောက်ရွံ့မှုဘေးတွေ မရှိအောင်ကြိုးစားရမယ်ဘယ်နှမျိုးတော့လေးမျိုးပြောတယ်နော်ဒါမင်္ဂလာတုတ်ထဲမှာလူတိုင်းတော့ရွတ်ဆိုပူဇော်နေကြတဲ့ဒေသနာလေးဟုတ်လားအဲ့တော့ဒါမဲ့အများစုကဒီဒေသနာနဲ့အညီနေကြတာလားဆိုတော့မဟုတ်ဘူးဟုတ်လားကောင်းတာနဲ့တွေ့ရင်နှစ်သက်တယ်မကောင်းတာနဲ့တွေ့လို့ရှိရင်စိတ်ပြက်တယ်ဒီလိုသွားတာကောင်းတာနဲ့တွေ့ရင်လည်းလောဘနဲ့တုန်လှုပ်တယ်ဆိုးတာနဲ့တွေ့ရင်လည်းဒေါသနဲ့တုန်လှုပ်တယ်လောကကြီးတစ်ခုလုံးကကြည့်လိုက်လို့ရှိရင် နောက်ကောင်းတဲ့လောကဓာတ်တွေနဲ့တွေ့လို့ရှိရင်နှစ်သက်မှုပျော်ရွှင်မှုကြည်နူးမှုတွေနဲ့ဒါအတန်တွေထွက်နေတယ်ပေါ့နော်ကြွားကြဝါကြတာတွေတချို့ရှိတာပေါ့ဟုတ်လားမကောင်းတဲ့လောကဓာတ်တွေနဲ့တွေ့ပြီဆိုလို့ရှိရင်လည်းစိတ်ပြက်တယ်ဝမ်းနည်းတယ်စိုးရိမ်တယ်ပူဆွေးတယ်ငိုကြွေးတယ်အဲ့ဒီကြရင်လည်းအတန်တွေထွက်တာမရှိဘူးလားရှိတယ်လောကကြီးမှာကြားနေရတဲ့အတန်တွေဟာများသောအားဖြင့်နော်လောကဓာတ်တရားတို့ရဲ့ရိုက်ပုတ်မှုကြောင့်နော်တတ္တဝါတွေရဲ့နှုတ်ကနေပြီးတော့လောဘသို့မဟုတ်ဒေါသကြောင့် ထွက်ထွက်ထွက်ထွက်လာတဲ့အတန်တွေကြီးပဲလို့မဆိုနိုင်ဘူးလားဆိုနိုင်နေဟုတ်လားဒါကြောင့်လောကဓာတ်တရားတွေနဲ့တွေ့ကြုံလာတဲ့အခါမှာနော်ကဲ့ရဲ့ဘွယ်ရှုံချဘွယ်အထင်သေးဘွယ်ဖြစ်တဲ့လေသံမျိုးကိုယ်နှုတ်ကမထွက်မိအောင်လည်းပဲစဉ်းစားဖို့မလိုဘူးလားနော်ဘုထုရှင်တဘာဝကောင်းလို့ရှိရင်လည်းမြောက်ကြမြောက်ကြနဲ့အတန်တွေကစကားတွေကများလာပြီလေမကောင်းတာတွေနဲ့တွေ့လာရင်လည်းပဲဟာများတာပဲအဲ့ဒီကြရင်လည်းညည်းညူတန်တွေနဲ့ဆူတာပေါ့နော်ဟုတ်လား အဲ့တော့ဘလို့လောကရန်နဲ့ပဲတွေ့တွေ့နော်ကိုယ့်ရဲ့နှုတ်ကနေကဲ့ရဲ့ရှုံချပွဲအထင်သေးပွဲစကားမျိုးမထွက်အောင်လည်းစူးစမ်းရမယ်ဒါလည်းပဲစိတ်ပေါ်မူတည်နေတာပေါ့နော်စိတ်ကတုံလှုပ်နေတယ်ဆိုလို့ရှိရင်တုံလှုပ်တဲ့လေသံပဲထွက်လာမှာပေါ့ဟုတ်လားစိတ်ကတည်ငြိမ်နေမှသာလေတည်ငြိမ်တဲ့အနေအထားမျိုးကိုမြင်ရမှာဟုတ်လားအဲ့တော့ဒီနေရာမှာလောကဓာတ်တရားနဲ့တွေ့လာလို့ရှင်တည်ငြိမ်အောင်ထိနိုင်ဖို့နော်အကောင်းဆုံးနီလန်းအနှစ်ချုပ်ပြီးတော့ပြောရမယ်ဆိုရင်အကောင်းဆုံးနီလန်းကတော့ လောကရန်တရားတို့ရဲ့မတီးမြဲမှုဆိုတဲ့အနေဆာသဘောကိုသိအောင်မြင်အောင်ကြိုးစားနိုင်ခြင်းပဲအဲ့ဒီအနေဆာတရားကအများကြီးဘုံဘုံတို့ရဲ့စိတ်ကို ထိန်းချောင်းပေးနိုင်တယ်ကောင်းတာနဲ့တွေ့လည်းပဲနှစ်သက်မှုဆိုတဲ့အစွန်းကိုမနှင်းအောင်ဟုတ်လားဆိုးတာတွေနဲ့တွေ့လည်းပဲစိတ်ပြတ်မှုဆိုတဲ့အစွန်းကိုမနှင်းအောင်အဲ့ဒီမတီးမြဲမှုကိုသိတဲ့အသိဉာဏ်လေးကထိန်းထိန်းပေးနိုင်တယ်ကိုဘုံတို့ကအဲ့ဒီအသိဉာဏ်အားနေတဲ့အခါကျတော့ထိမ့်ပေမဲ့အရာမရှိတဲ့အခါကျတော့ ကောင်းတာနဲ့တွေ့ရင်လည်းပဲလောဘအစွန်းကိုနင်းပြီးတော့ရုပ်ပြက်ခြင်းပြဖြစ်တယ်ဟုတ်လားမကောင်းတာနဲ့တွေ့တဲ့အခါကျတော့လေဒေါသအစွန်းကိုနင်းပြီးတော့ရုပ်ပြက်ခြင်းပြဖြစ်တယ်တည်ငြိမ်မှုမရှိဘူးနော်ဘာလို့တည်ငြိမ်မှုမရှိတာတုံးဆိုတော့အဲ့ဒီအမှန်သိတဲ့အသိဉာဏ်ကိုစိတ်ကို ထိမပေးနိုင်လို့ပြောရင်စိတ်မှာအထိမရှိလို့ပေါ့အဲ့တော့အနိစ္စကိုသိတဲ့အသိမတည်မြဲမှုကိုသိတဲ့အသိဘာလဲဒါကအဲဒီလောကရန်တရားတို့ရဲ့မတည်မြဲမှုကိုပဲသိတာကိုပြောတာပါ ရတာပဲဖြစ်ဖြစ်မရတာပဲဖြစ်ဖြစ်တကယ်ကတော့အခိုက်အတန့်ပဲလေဟုတ်လားချီးမွမ်းတာပဲဖြစ်ဖြစ်ကဲ့ရတာပဲဖြစ်ဖြစ်တကယ်တမ်းကအခိုက်အတန့်ပဲလေဟုတ်လားကြော်ကြတာပဲဖြစ်ဖြစ်မကြော်ကြတာပဲဖြစ်ဖြစ်တကယ်တမ်းကအခိုက်အတန့်ပါပဲအဲ့လိုပဲချမ်းသာတာပဲဖြစ်ဖြစ်ဆင်းရဲတာပဲဖြစ်ဖြစ်သာဝရတည်မြဲနေတဲ့ခိုင်မြဲနေတဲ့အရာတွေမဟုတ်ဘူးပေါ့နော်အဲ့လိုတည်မြဲနေတဲ့တည်မြဲမနေတဲ့အတွက်ကြောင့်ကောင်းမွန်တဲ့သဘာဝတွေလို့လည်းပြောလို့မရဘူးပေါ့နော် အဲ့တော့အဲ့ဒီလိုလောကဓံတရားတို့ရဲ့ဒီမတည်မြဲမှုကိုသိတဲ့ဉာဏ်အဲ့ဒီဉာဏ်ကကောင်းတာနဲ့တွေ့ရင်လည်းပဲသူကထိမ့်ပေနိုင်တယ်ဟုတ်တာပဲဒါမတည်မြဲဘူးလို့သိနေရင်နှစ်သက်မှုကနော်အယံကာယောကြီးဖြစ်မလာဘူးပေါ့နော်ခဏနေပြီးသွားမှာပဲဟုတ်လားခဏနေပြီးသွားမဲ့ကိစ္စကိုစိတ်ထဲမှာဘလို့မှအကောင်းထင်လို့မရတဲ့သဘောတကယ်လို့သာအနေဆဉဏ်ရင့်တန်မယ်ဆိုရင်ဖြစ်မလာပေဘူးလားဖြစ်လာမယ် နော်ကောင်းတဲ့လောကဓာတ်နဲ့တွေ့လည်းပဲအနိစ္စကိုသိတဲ့အသိဉာဏ်ကထိန်းချောင်းပေးနိုင်ပုံလေးကိုလက်တွေ့ပြောတာဟုတ်လားအဲ့လိုပဲဆိုးတဲ့လောကဓာတ်နဲ့တွေ့ဟောကိုယ်စိတ်တိုင်းမကြစရာတွေဖြစ်လာတယ်ဆိုရင်လေအော်ဒါအခိုက်တတ်မယ်လို့သိမယ်ဆိုလို့ရှိရင်အလွန်မင်းကြီးဖုံဖုံတို့စိတ်ပြက်နေမှာမဟုတ်ဘူးခဏနေပြီးသွားမှာပဲလို့သိခံမှုစွန့်ရည်လဲမြင့်နိုင်တယ်ပေါ့နော်နားလည်မှုကဒီစိတ်ကိုအများကြီးတတ်တာရရစေတယ်ဟုတ်လားဒါကြောင့်လောကဓာတ်တရားတွေနဲ့တွေ့လာရင် လောဘဒေါသတို့ဖြင့်မတုန်လှုပ်အောင်အကောင်းဆုံးထိန်းချောင်းကျင်တယ်ဆိုရင်နီလန်ကပါလေအနိစ္စကိုသိဖို့ဘာရဲ့အနိစ္စလဲလို့မေးရင်ဒီလောကရန်တရားတို့ရဲ့အနိစ္စကိုပဲသိဖို့ဟုတ်လားတော့ခက်တာကဟာရထားတယ်ဆိုရင်ဘုံဘုံရဲ့သေမပဲဒါတွေကပြက်တာမသေးခင်မပြက်ဘူးလို့ထင်နေတာရှိတယ်ဟောကြော်ကြားမှုတွေကလည်းတချို့သေထိထိန်းသွားတာသေထိကြော်ကြားနေတာပဲမပြက်ဘူးလို့ထင်နေတာရှိတယ်ဟုတ်လား တကယ်တမ်းကအဲ့လိုမဟုတ်ဘူးဒီလောကဓာတ်တွေကိုခံစားတဲ့အနေအထားလေးကိုဘုံဘုံတို့မြင်အောင်ကြည့်ကြည့်ကောင်းတာတွေကိုတွေးလို့ခံစားတယ်မကောင်းတာတွေတွေးတော့လည်းခံစားတယ်အဲ့ဒီခံစားမှုကလောကဓာတ်ရဲ့အချုပ်လို့ဦးဇင်းကတော့ပြောကျင်တယ်ဘယ်လောကဓာတ်နဲ့ချုပ်ထားလဲလို့မေးရင်ဒုက္ခဒုက္ခပဲဟုတ်တယ်မို့လားနော်လက်ရတယ်နာမည်ကြီးတယ်ချီးမွမ်းခံရတယ်ဆိုရင်စိတ်ကဘာဖြစ်ပြီတော့ချမ်းသာတဲ့သဘောသူလိုချင်တာလေးရတာပေါ့နော်ဟာလက်မရဘူး အချမ်းရံတွေပြက်ကုန်ပြီနာမည်တွေပြက်ကုန်ပြီကဲ့ရဲ့ခံရပြီစိတ်ကဘာဖြစ်တော့ဆင်းရဲတယ်ချမ်းသာခြင်းဆင်းရဲခြင်းဆိုတဲ့ဒုက္ခဒုက္ခလောကဓာတ်ဟာအလွန်မှကျေပြန့်တယ်ဒါကနည်းနည်းလေးဘုံဘုံကတွေးမိတာလေးကိုပြောပြတာဟုတ်လားအဲ့တော့ပြောနေတာကဘလို့လောကဓာတ်နဲ့ပဲတွေ့တွေ့လောကဓာတ်ရဲ့အနှစ်ချုပ်ကချမ်းသာခြင်းဆင်းရဲခြင်းလို့ထင်တယ်ဦးဇင်ကဟုတ်လားရပြီးတော့မချမ်းသာဘူးဆိုရင်ကောင်းတယ်လို့မဆိုနိုင်ဘူးလေဟုတ်လားစဉ်းစားကြည့်နော်ချမ်းသာမှသာလင်ကောင်းပါဦး နော်ဆင်းရဲနေရင်ကောင်းတယ်လို့ပြောလို့မရအောင်အဲ့တော့လောကဓာတ်အမျိုးမျိုးတို့ကြောင့်စိတ်ရဲ့ခံစားချက်တွေဘုံဘုံတို့မှာဖြစ်ပေါ်လာတယ်အဲ့ဒါတွေဟာဘယ်လိုသဘောရှိလဲလို့မင်းရဲ့တဘောဝစာခံသလားမခံဘူးအခိုက်အတန့်ပဲဟုတ်လားချမ်းသာနေတဲ့အချိန်မှာဆင်းရဲတာမရှိဘူးဆင်းရဲနေတဲ့အချိန်မှာချမ်းသာတာမရှိဘူးဒါဦးဇင်းတို့ဒီကနေ့ခါတုတ်တာမှာဝေဒနာနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောထားတာဝေဒနာရဲ့မတည်မြဲမှုကိုမြင်အောင်အယိုးရှင်းဆုံးမြတ်စွာဘုရားဟောတာစိတ်တွေဆင်းရဲနေပြီဟေးဆိုရင်ချမ်းသာတာရှိသလားမရှိဘူး ဟာစိတ်တွေချမ်းသာနေပြီဆိုတော့ဆင်းရဲတာရှိသလားအမြဲမရှိဘူးဆိုတာအလွန်မှမသေးကြဘူးလားသေးကြတယ်နော်အမြဲဆင်းရဲနေတာလည်းမဟုတ်ဘူးအမြဲချမ်းသာနေတာလည်းမဟုတ်ဘူးဒါကြောင့်လောကဓာတ်တရားတို့ရဲ့အနိစ္စကိုမြင်အောင်ကြည့်တဲ့နေရာမှာအထူးသဖြင့်ဒီဒုက္ခနဲ့ဒုက္ခကိုဘုံဘုံတို့မြင်အောင်ကြည့်နိုင်ဖို့လိုတယ်လောကဓာတ်တရားရဲ့အနှစ်ချုပ်ကဒုက္ခနဲ့ဒုက္ခလို့ပြောခြင်းတယ်ဟုတ်လားအေးဒါကြောင့်မလို့အဲ့လိုမျိုးတွေ့ကြုံလာပြီဆိုရင်အကောင်းဆုံးထိန်းချောင်းပေးနိုင်တာကဘာတော့အနိစ္စတရား ဒါကြောင့်သူတို့ရဲ့မတည်မြဲမှုကိုဘုန်းဘုန်းတို့မြင်အောင်စူးစမ်းရမယ်ပေါ့အဲ့ဒါလို့ဆိုရင်ဘယ်နည်းနဲ့စူးစမ်းမတော့ဟောဘယ်နည်းနဲ့စူးစမ်းမတော့ဒေါကရန်တို့ရဲ့အနိစ္စကိုမတည်မြဲမှုကိုမြင်အောင်ဘုန်းဘုန်းတို့ဘလို့စူးစမ်းမတော့ဘလို့အားထုတ်ရမတော့လို့မေးရင်တတိပဋ္ဌာန်ဘာဝနာနည်းနဲ့ဘုန်းဘုန်းတို့အားထုတ်ရမယ်တတိပဋ္ဌာန်ဘာဝနာနည်းကိုအသုံးပြုပြီးတော့အနိစ္စကိုသိတဲ့ဉာဏ်ကိုအရယူရမယ်ပေါ့အဲ့တော့တတိပဋ္ဌာန်တရားဆိုတာဘာတော့နော်သူ့ကိုတော့ဘုန်းဘုန်းတို့ကတော့နော်ဘလို့တော့ အမြဲတမ်းပြောပြနေအောင်အားစိုက်တဲ့တယ်သူကအလွန်အရေးပါတဲ့သူတော်ကောင်းတရားပဲလေဟုတ်လားမကောင်းခြင်းမှန်တယ်များကောင်းခြင်းမှန်တယ်များကိုဖော်ဆောင်လာမှာသူပဲဟုတ်လားဒါကြောင့်သတိပဋ္ဌာန်တရားနဲ့ပတ်သက်ပြီးတော့အများကြီးကျွမ်းကျင်ထားတဲ့တယ်အများကြီးလည်းပဲလေ့ကျက်ထားတဲ့တယ်ပေါ့နော်အဲ့တော့သတိပဋ္ဌာန်ဆိုတာဘာတော့ဆိုတော့ဟိုအတူဆုံးပြောရလို့ရှိရင်ဖြစ်ပေါ်နေတဲ့သဘာဝတရားတွေကိုဖြစ်ပေါ်နေတဲ့အတိုင်းသူကလိုက်လိုက်ပြီးတော့အတိအမှတ်ပြုနေတဲ့သဘောပဲ ဟုတ်လားပို့ပြီးတော့ရှင်းအောင်ပြောရရင်ဒီခန္ဓာမှာဖြစ်เสียအကြောင်းရှိလို့ဖြစ်ဖြစ်လာတဲ့တဘာဝတရားမှန်သမျှကိုဖြစ်နေတဲ့အတိုင်းတိတိနေအောင်ကြိုးစားတာဘာလေးနဲ့စပြီးတော့မြတ်စွာဘုရားသင်ပေးတော့လေ့ကျင့်ခိုင်းတော့ဝင်လေထွက်လေနော်ကိုလည်းကြိုးစားเสียမလို့ဝင်လေထွက်လေသူ့အတူဝင်လေထွက်နေတာအမြဲတမ်းဖြစ်နေတာရက်တယ်နားတယ်လို့လည်းမရှိဘူးဟုတ်လားအဲ့ဒီဝင်လေထွက်လေကိုဒလဆက်ဘာလို့တာတော့တတိထားတာပေါ့နော်တတိထားတယ်ဆိုတာသိနေတာကိုပြောတာ ဝင်လေလေးဝင်သွားတယ်ဝင်သွားမှန်းသိနေတယ်စိတ်ကဒီပြင်းနေရာမှာမရှိဘူးအဲ့ဒီဝင်လေလေးမှာပဲစိတ်ရှိနေတယ်ထွက်လေလေးထွက်သွားတယ်အဲ့ထွက်လေလေးထွက်သွားတာကိုပဲသိနေလိုက်တယ်တော့စိတ်ကဒီပြင်ဟာတွေးနေတာလည်းမရှိဘူးစိတ်ကဒီပြင်မှာသွားပြီးတော့သွေထိုးပြီးတော့မှားနေတာလည်းမရှိဘူးဒီတကယ်ဖြစ်နေတဲ့အာယုံတကယ်ဖြစ်နေတဲ့ပြောရရင်ပရမတ္ထတရားလေးပေါ်မှာဒီစိတ်ကနေနေတာအဲ့တော့ဒါပေါ်မှာစိတ်ကနေတဲ့ခါကျတော့ဒါရဲ့အပေါ်မှာစိတ်ကနားလည်မှုရှိလာမှာပဲဒါရိုးရိုးလေးပဲ ဝင်လေထွက်လေပေါ်မှာစိတ်ကိုနော်ကြင်ဖန်များစွာနေအောင်တတိနဲ့ထားမယ်ဆိုလို့ရှိရင်ဒီစိတ်ကဒီဝင်လေထွက်လေအကြောင်းကိုပူပူပြီးတော့မသိနိုင်ဘူးလားဒါလူငယ်တွေနားလည်အောင်ပြောတာနော်ဒါကိုခဏခဏသိနေတယ်ဆိုရင်ဒါဟာဘာလဲဆိုတာကိုပူပူပြီးတော့နားလည်လာမယ်ဟုတ်လားဒါကြောင့်ဝင်လေထွက်လေကိုဘုံဘုံတို့သတိထားပါများလို့ရှိရင်ဒီဝင်လေထွက်လေကြောင့်ဖြစ်ပေါ်လာတဲ့ထိမှုဟုတ်လားအဲ့ဒီထိမှုတွေမှာပူတဲ့သဘောနှွေးတဲ့သဘောအေးတဲ့သဘောဟုတ်လားမားတဲ့သဘောတောင့်တင်းတဲ့သဘောလှုပ်ရှားတဲ့သဘော တဘာဝတွေအများကြီးအဲ့ဒီထဲမှာပါဝင် ပေါင်းဆက်နေတယ်ဆိုတာကိုတဖြည်းဖြည်းနဲ့သိနိုင်တယ်အထူးသဖြင့်ဒီဝင်လေထွက်လေကိုသိနေတဲ့နံတရားကိုလည်းသိနိုင်တယ်ဟုတ်လားထိတဲ့သဘောနဲ့သိတဲ့သဘောတွဲပြီးတော့ဖြစ်ပေါ်နေကြတာလို့ဟောနားလည်လာနိုင်တယ်ပုဂ္ဂိုလ်တ attva ရှာမတွေ့ပါလားဒီထိတဲ့သဘောနဲ့သိတဲ့သဘောပဲဖြစ်ပေါ်နေတာပါလားလို့နားလည်သွားနိုင်တယ်ပေါ့နော်အဲ့တော့အဲ့ဒါလေးကိုပဲဇောက်ချပြီးတော့လုပ်နေမယ်ဆိုရင်ကိုပဲ သူနဲ့ဆက်ဆက်နေတဲ့ဒီခန္ဓာရဲ့သဘာဝရုပ်တည်နံနေဒါတွေအကြောင်းကိုလည်းအများကြီးသိသွားနိုင်တယ်။အဲ့လိုသိသွားတာနဲ့တဆင့်နောက်ဆုံးလောကဓာန်တရားတွေရဲ့အကြောင်းကိုလည်းသိသွားနိုင်တယ်။လောကဓာန်တရားတွေနဲ့တွေ့ကြုံလာတဲ့အခါမှာစိတ်ပေါ်မှာဖြစ်ပေါ်လာတဲ့ချမ်းသာခြင်းဆင်းရဲခြင်းဆိုတဲ့ခံစားမှုတွေရဲ့အကြောင်းကိုလည်းနားလည်သွားနိုင်တယ်။ဒီခံစားမှုတွေရဲ့မတည်မြဲမှုကိုမြင်ရင်ဒီခံစားမှုကိုဖြစ်စေတဲ့လောကဓာန်တရားတွေရဲ့တန်ဖိုးမဲ့ပုံကိုလည်းမြင်သွားနိုင်တယ်။ဒါဘုံမအခုတွေးမိလို့ပြောလိုက်တာ။ နော်ဆိုကြပါစို့ဘုံဘုံတို့လက်ရလို့စိတ်လေးချမ်းသာတယ်တကယ်တမ်းကလက်ရတာကအနှစ်သာတာလားစိတ်လေးချမ်းသာတာကအနှစ်သာတာလားလို့မင်းစိတ်ချမ်းသာတာလေးကအနှစ်သာတာလက်ရပြီးတော့စိတ်တွေဆင်းရဲနေမယ်ပူလောင်နေမယ်ဆိုရင်ဒါကောင်းတယ်လို့မဆိုနိုင်သေးဘူးလေဟုတ်တယ်မဟုတ်လားအဲ့လို့ဆိုရင်လက်ရခြင်းကြောင့်ဖြစ်ပေါ်လာတဲ့ဒီစိတ်ချမ်းသာမှုကလည်းဘလောက်ကြာတုံးဆိုတော့ဟောဘလောက်မှမကြာဘူးအဲ့ဒါသူတန်ဖိုးမရှိဘူးဆိုတာကိုမကြာတာကိုကြည်ချင်းအဖြစ်သိနိုင်တယ်အဲ့လို့ဆိုရင်ဒီမတီမြဲတဲ့ ဒုက္ခဝေဒနာကိုဖြစ်ပေါ်စေတဲ့လက်ရခြင်းဆိုတာကိုတန်ဖိုးရှိတယ်လို့ပြောလို့ရအောင်မလားမရဘူးဆိုကြမစို့ကိုယ်ကိုချီးမွမ်းတယ်ကိုယ်စိတ်ထဲမှာပျော်သွားတယ်ကောင်းသွားတယ်ပေါ့ကဲဟုတ်ပြီကောင်းတယ်ဘလောက်ကြာတော့ဆိုတော့မှမကြာဘူးအဲ့လိုဆိုရင်ချီးမွမ်းတာကိုတန်ဖိုးရှိတယ်လို့ပြောလို့ရမလားသူ့ကြောင့်ဖြစ်တဲ့ချမ်းသာမှုကမှမကြာပဲကိုသဘောပေါက်လားဘုံဘုံပြောတာဟုတ်လားဒါကြောင့်မို့လို့အနှစ်သာရအနေနဲ့လောကဓာတ်တရားတွေကိုနားလည်အောင်ကြိုးစားတဲ့နေမှာဘုံဘုံတို့ဘာကိုဦးစားပေးပြီးတော့ကြိုးစားတဲ့နေတော့ ဒုက္ခနဲ့ဒုက္ခကိုပို့ပြီးတော့နားလည်အောင်ကြိုးစားသင့်တယ်။တော့ဒီစိတ်ကခံစားနေတာလေဟုတ်တယ်မို့လား။ तू ကြိုက်တာနဲ့တွေ့ရင်ခံစားမှုကတစ်မျိုး။ तू မကြိုက်တာနဲ့တွေ့ရင်ခံစားမှုကတစ်မျိုး။ तू ဘလို့ပဲခံစားခံစားအဲ့ဒီခံစားမှုကို၌ကမတည်မြဲတဲ့အရာလို့တကယ်သာမြင်မယ်ဆိုလို့ရှိရင်အဲ့ဒီမတည်မြဲတဲ့အရာတွေကိုဖြစ်ပေါ်နေစေတဲ့အကြောင်းတရားတွေဟာလည်းပဲမတည်မြဲတဲ့အရာပဲ तू လည်းပဲတန်ဖိုးမဲ့တဲ့သဘောအလိုလျောက်တက်ရောက်သွားဟုတ်လား။ ဒါကြောင့်တော့ပတ်စံကြောင့်ဖြစ်တဲ့ချမ်းသာမှုကတိတ်ပြီးတော့မကြီးကျယ်ဘူးဆိုရင်ပတ်စံကလည်းတိတ်ပြီးတော့မကြီးကျယ်တော့သလိုဖြစ်သွားမယ်ပေါ့နားမနားလည်မလားမသိဘူးအင်းအဲ့ဒါကိုပြောတာနော်ဒါကြောင့်မို့လို့ကိုယ်ခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေရဲ့ပုံမှာနော်တတိထားပြီးတော့နေတဲ့အလေးကျင့်ကိုလေးကျင့်တနွယ်ငင်ဒဇင်ပါပြီးတော့သဘာဝတရားတွေနဲ့ပတ်သက်တဲ့ဆက်ဆက်နေတဲ့သဘာဝတရားတွေကိုအများကြီးကြည်ကြည်ပြန့်ပြန့်နားလည်လာမယ်ဒီဝင်လေထွက်လေကိုသိနေခြင်းအပြင်မြတ်စွာဘုရားဘလို့တောင်ဟောတော့ ရိပဒံတရား၄ပါးပြည့်စုံမယ်လို့ဟောတာနော်ဝေဒနာနုပဒနာပါဘူးလားအဲ့ဒီထဲမှာဆိုလိုတာအာနာပါနကိုအားထုတ်လို့ရှင်ဝေဒနာအကြောင်းတွေလည်းနားလည်သွားမယ်စိတ်တွေအကြောင်းလည်းနားလည်သွားမယ်အတွေးတွေအကြောင်းတွေလည်းနားလည်သွားမယ်တဘာဝတရားတွေအကုန်လုံးအကြောင်းကိုနောက်ဆုံးနားလည်သွားမယ်ဟုတ်ရဲ့လားဒါကြောင့်အနိစ္စကိုသိကျင်တယ်ဆိုရင်ဘုံဘုံတို့ဘယ်နည်းကိုအသုံးပြုရမှာလဲတတိပဋ္ဌာန်နည်းကိုအသုံးပြုရမှာနော်ဒါအာနာပါနရှုထောင့်လေးကနေပြောတာပါဟုတ်လားတကယ်တမ်းကကြည်ကြည်ပြင်းပြင်းပြောရင်အလွန်ကောင်းမယ်နော် တတိပဋ္ဌာန်ဆိုတာကဟိုဖြန့်ပြီးတော့ရှုမှတ်တဲ့နီးနဲ့သွားမယ်ဆိုရင်လည်းသူကအလွန်မှကိုပဲနှစ်သက်စရာကောင်းတဲ့နီလန်တစ်မျိုးပေါ့ဟုတ်လားဘယ်လိုဟာပဲဖြစ်ဖြစ်ကန့်သက်ချက်မထားဘဲနဲ့ထင်ရှားတာကိုအတိကပ်ပြီးတော့နေတဲ့နီးပေါ့ဟုတ်လားဘာပဲဖြစ်ဖြစ်စိတ်แท้ပဲဖြစ်ဖြစ်ဘယ်နာဘာဖြစ်ဖြစ်အာဘာဖြစ်နေတာဆိုတာလေးကိုသိနေဖို့လေးကတကယ်တမ်းကအဓိကပဲဟုတ်လား စိတ်ကအဲ့ဒီပေါ်မှာရှိနေဖို့ကအဓိကပဲနော်အဲ့ဒါလိုလေးဘုံဘုံတို့ရဲ့စိတ်ကိုဒီခန္ဓာကိုယ်ပေါ်မှာနော်ဆွဆွမြင်းမြဲနော်ထားတဲ့အလေးအကျင့်လေးကိုလေ့ကျင့်မယ်ဆိုရင်ဒီခန္ဓာရဲ့သဘာဝတွေကိုအများကြီးနားလည်လာမယ်အထူးသဖြင့်ပါဝင်နားလည်လာနိုင်တော့ဆိုအနေဆာကိုနားလည်လာနိုင်အဲ့ဒီအနေဆာကိုနားလည်မှု မြင်မှရင်မြင်မှသလောက်အဲ့ဒီအတိညာကလောကဓာတ်တရားတို့ကြောင့်မတုံလို့အောင်မလုပ်ပေးမလို့ထိန်ချောင်းပေးမှာသူ့ကိုဘုံဘုံတို့အားကိုးရမှာနော် ဒါကြောင့်ခုတရားဟောတာလေးကသူကွင်းဆက်လေးနဲ့သူသွားနေတာဟုတ်လားလောကဓာတ်တရားရှင်မျိုးရှိတယ်အဲ့ဒီလောကဓာတ်တရားရှင်တွေနဲ့တွေ့လာရင် တတ္တဝါတွေကအကောင်းနဲ့တွေ့ရင်နှစ်သက်တယ်အဆိုးနဲ့တွေ့ရင်စိတ်ပြက်တယ်ဒါဟာချီးမွမ်းတိုက်တဲ့တုံ့ပြန်ခြင်းမျိုးမဟုတ်ဘူးမင်္ဂလာရှိတဲ့တုံ့ပြန်ခြင်းမျိုးမဟုတ်ဘူးမျက်နှိုးတိုက်တဲ့မင်္ဂလာရှိတဲ့တုံ့ပြန်ခြင်းကဘာလဲကောင်းတာနဲ့ပဲတွေ့တွေ့ဆိုးတာနဲ့ပဲတွေ့တွေ့မတုံလှုပ်အောင်မစိုးရင်အောင်စိတ်မညစ်အောင်ကြောက်ချင်းဆိုတဲ့ဘေးတွေမဖြစ်အောင်ကိုကိုကိုထိမ့်သိမ့်နိုင်မှမင်္ဂလာရှိတဲ့တုံ့ပြန်ခြင်း ယဟန္တာတွေမှာအပြည့်အဝရတဲ့မင်္ဂလာလို့ဆိုညာတော်လည်းပဲဘုံဘုံတို့လည်းကိုတိုင်းတာနဲ့ကိုရအောင်လုပ်လို့မရဘူးလားရတယ်ဟုတ်လားအဲ့လိုဆိုလို့ရှိရင်ဒီလောကဓာတ်တရားတွေနဲ့တွေ့လာရင်ငြိမ်အောင်ဒီစိတ်ကိုဘာနဲ့ထိမ့်မတော့အနိစ္စကိုသိတဲ့ဉာဏ်နဲ့ထိမ့်ရအဲ့လိုဆိုရင်အနိစ္စကိုသိတဲ့ဉာဏ်ကိုရအောင်ဘယ်လိုလုပ်မတော့ဒီခန္ဓာကိုယ်မှာဖြစ်ပေါ်နေတဲ့သဘာဝတရားတွေကိုဒလဇက်တတိထားနေတဲ့မွန်မြတ်တဲ့တတိပဋ္ဌာန်အကျင့်ကိုကျင့်သုံးရမယ်ဒါဒီရောက်သွားပြီเนาะတရားစကားကဟုတ်လား ဒါကြောင့်အနိစ္စကိုသိတဲ့ဉာဏ်ဟာလောကဓာတ်တရားနဲ့တွေ့လာရင် မတုံ့လှုပ်အောင်နော်ထိန်းချောင်းပေးတဲ့သဘာဝတရားဟုတ်လားအဲ့ဒါနဲ့ပတ်သက်ပြီးတော့ဘုံဘုံတို့ပို့ပြီးတော့ကြည်ကြည်ပြန့်ပြန့်စဉ်းစားကြရလေးဖြစ်အောင်နော်အင်္ဂုတ္တအထက်ကနေပတ်မှာလာရှိတဲ့အဲဒုတိယလောကဓမ္မသုတ်တံဆိုတာလေးကိုပြောခြင်းတယ်ဟိုအဲ့ဒီသုတ်တံလေးကိုစပြီးတော့တွေ့ဘူးတဲ့ရစအာဒါကအမြဲတမ်းနော်စိတ်ထဲမှာရှိနေတဲ့နဲ့မှတ်သားတဲ့ ဒေသနာတစ်ခုလို့စိတ်ထဲမှာမှတ်မိနေတယ်ပေါ့ဟုတ်လားအဲ့ဒီသုတ္တမမြတ်စွာဘုရားဘယ်လိုဟောတုံးဆိုတော့ယဟန်တို့တဲ့လောကဓမ္မလောကဓံတရားဆိုတာ၈ပါးရှိတယ်အဲ့ဒီလောကဓံတရား၈ပါးဟာတတ္တဝါတွေရဲ့နောက်ကိုအမြဲလိုက်နေတယ်တတ္တဝါတွေကလည်းလောကဓံတရားနောက်ကိုအမြဲလိုက်နေကြတယ်အဲ့လိုလိုက်နေတဲ့အတွက်ကြောင့်တတ္တဝါနဲ့လောကဓံတရားဟာခွဲခြားမရဘဲနဲ့အမြဲတမ်းတွေ့နေကြတယ်ပညာရှိဆိုတဲ့ပုဂ္ဂိုလ်တွေလည်းပဲလောကဓံတရားကိုတွေ့ကြတယ် ပညာမဲ့ဆိုတဲ့ပုံကိုယ်တွေလောကဓာတ်တရားကိုတွေးကြတယ်။ဟောဘယ်သူမှလွတ်ငြိမ်းချမ်းသာခွင့်မရှိဘူးပေါ့နော်။ဉာဏ်ရှိသူပဲဖြစ်ဖြစ်ဉာဏ်မရှိသူပဲဖြစ်ဖြစ်တွေးကြတယ်။အဲ့ဒီမှာမြတ်စွာဘုရားမေခွန်းလေးမေးတာ။ယဟန်တို့တဲ့ပညာရှိတဲ့ပုဂ္ဂိုလ်နဲ့ပညာမဲ့တဲ့ပုဂ္ဂိုလ်လောကဓာတ်တရားကိုတွေ့ကြတဲ့နေရာမှာ တွေ့ကြတာချင်းတူပေမဲ့လို့ပြန်လဲတုံ့ပြန်မှုချင်းမတူဘူးတဲ့။အဲ့ဒီမတူကွဲပြားခြားနားမှုဟာဘာဖြစ်မဲ့လို့များထင်တယ်လေတဲ့။ဘလို့မတူတာလို့မင်းတို့ထင်လေတဲ့။အဲ့တော့ယဟန်တော်တွေက နော်တရားဒေသနာမှန်တယ်များမြတ်စွာဘုရားဟောမှာဘုရားတပည့်တော်တို့သိကြရတာပါဒါကြောင့်မြတ်စွာဘုရားပဲဟောပြပါအဲ့ဒီမှာမြတ်စွာဘုရားကလောကဓာတ်တရားတွေနဲ့တွေ့ကြတာချင်းတူပေမဲ့လို့ပညာရှိတဲ့လူနဲ့ပညာမဲ့တဲ့လူပြန်လဲတုံ့ပြန်ကြပုံချင်းရင်ဆိုင်ကြပုံချင်းမတူကွဲပြားခြားနားပုံကိုအသေးစိတ်လေးမြတ်စွာဘုရားဟောတယ်အဲ့ဒီဒေသနာကိုလေ့လာကြည့်ရင်လောကဓာတ်ကြောင့်တုံ့လုပ်ခြင်းဟာဘလောက်ထိအထိနာတယ်လဲဆိုတာကိုပြောထားတာပါတယ်ဘုံဘုံတို့ကတာမန်ကြည့်ရင်တော့လောကဓာတ်တရားကို တွေ့လာရင်တုံလှုပ်တယ်ဆိုမင်္ဂလာမရှိဘူးကွာကြက်သေးရုပ်လိုက်တာဒီလောက်တင်ထင်တာမဟုတ်ဘူးလောကဓာတ်တရားနဲ့တွေ့လာလို့တုံလှုပ်သွားပြီးမတည်ငြိမ်ဘူးဆိုရင်ဘယ်လောက်ထိဆိုးကျိုးတွေဆက်သွားနိုင်လဲဆိုတော့အဲ့ဒီထဲမှာထိထိရောက်လေးမြတ်စွာဘုရားဟောတာရှိတယ်အဲ့ဒါလေးကိုနည်းနည်းအသေးစိတ်လေးနားထောင်ကြည့်မယ်နော်အဲ့ဒီလောကဓာတ်တရားနဲ့တွေ့လာလို့ရှိရင်ပညာမဲတဲ့လူနဲ့ပညာရှိတဲ့လူဟာရင်ဆိုင်ပုံချင်းမတူကြဘူးဘလို့မတူတာတုံးဆိုတော့ပညာမဲတဲ့လူအကြောင်းကိုအရင်ပြောတယ်မြတ်စွာဘုရားဟုတ်လား မြတ်စွာဘုရားဟောခဲ့တဲ့ဒေသနာတွေတရားတွေကိုလောကဓံတရားတွေနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဘာမှလည်းကြားဘူးနာဝမရှိဟုတ်လားအတုတပါပုထုဇနောတဲ့နော်အမှန်တရားတွေနဲ့ပတ်သက်ပြီးတော့ဘာမှသိဘူးကြားဘူးတာမရှိဘူးအတုတပါဆိုတာဟုတ်လားညံမဲ့တဲ့လူကိုအဲ့လိုပုံဖော်တာနော်အတုတပါပုထုဇနောဒီစကလုံးလေးတွေမှတ်မိအောင်လုပ်တာဟုတ်လားပုထုဇနာဆိုတာကိလေသာထူပြောသူလို့အဓိပ္ပာယ်ရတယ်ဘုရားဟောတဲ့ဒေသနာတွေကိုလည်းဘာမှမသိပင်ကိုယ်ကလည်းကိလေသာလည်းထူပြော ဟုတ်လားအဲ့လိုဆိုရင်အဲ့ဒီလိုညံမဲ့တဲ့ပုံကိုယ်တွေဟာလောကဓာတ်တရားနဲ့တွေ့လာရင်ဘယ်လိုတွေဖြစ်ကြတော့နော်အဲ့ဒါမြတ်စွာဘုရားဘယ်လိုဟောပြတော့ဆိုတော့ဆိုကြပါစို့မြတ်စွာဘုရားတော့တပါးချင်းဟောတယ်လောကဓာတ်၈ပါးကိုဘုံဘုံတို့ကတော့အနှစ်ချုပ်ပြီးတော့၈ပါးလုံးလုံးပြောရတာပေါ့နော်ကောင်းတဲ့လောကဓာတ်တွေနဲ့ပဲတွေ့တွေ့ဆိုတဲ့လောကဓာတ်တွေနဲ့တွေ့တွေ့တွေ့ကြုံလာတဲ့အခါမှာအဲ့ဒီညံမဲ့တဲ့ပုံကိုယ်တွေဟာတဲ့အခုငါတွေ့ကြုံနေရတဲ့ဒီအတွေ့အကြုံလို့ဆိုတဲ့လောကဓာတ်တရားတွေဟာပြောရရင်လောကဓာတ်တရားတွေဟာအတွေ့အကြုံမျှပဲနော်ဟုတ်လား ပုံမှန်ပြောတော်တာလေးကိုတေချာလေးသတိထားပြောနားထောင်နော်ဒီလောကရန်တရားဆိုတဲ့ငါတွေ့ကြုံနေရတဲ့ဟောဒီအတွေ့အကြုံတွေဟာနော်အနေစောဒုက္ခဝိပရိနာမဓမ္မောတိယထာဘုဒ္ဓနဗ္ဗဇာနာတိဒါဟာမတီမြဲတဲ့အရာမတီမြဲတဲ့အတွက်ကြောင့်မကောင်းမွန်တဲ့အရာအခုတမျိုးတော်ကြတမျိုးဖြစ်ချင်တယ်လို့ဖြစ်သွားနိုင်တဲ့ဝိပရိနာမဓမ္မသဘောတွေဖြစ်တယ်လို့နဗ္ဗဇာနာတိယထာဘုဒ္ဓနဗ္ဗဇာနာတိဟုတ်တဲ့အတိုင်းမှန်တဲ့အတိုင်းသူမသိဘူးတဲ့ သုံးချက်ပြောတယ်နော်ဒီစကလုံးသုံးလုံးမှတ်ရမယ်ဟုတ်လားအနေစောဒုက္ခဝိပရိနာမဓမ္မောနော်အနေစာဆိုတာဖြစ်ပြီးရင်မရှိတော့လို့တွေ့ရယုံကြုံရယုံပဲနောက်ထပ်အတိတ်တစ်ခုထပ်ဖြစ်နေပြီဟုတ်လားအဲ့ဒါလည်းပြီးရင်ကြည်လိုက်ရင်မရှိတော့ဘူးဟုတ်လားအဲ့လိုမျိုးဒလဇက်တောက်လျှောက်ပျောက်လိုက်နေတာကိုဘာခေါ်တော့အနေစဟုတ်လားအဲ့လိုတောက်လျှောက်ပျောက်လိုက်နေတဲ့အတွက်ကြောင့်ကိုပဲမကောင်းမွန်ဘူးလို့ပြောတာအဲ့ဒါဘာတော့ဒုက္ခဒါတင်လားဆိုတော့မကဘူး အခုပဲအခြေအနေကောင်းပြီးတော့တော်ကြအခြေအနေဆိုးသွားတယ်အခုပဲချမ်းသာပြီးတော့တော်ကြဆင်းရဲသွားတယ်ဟာအခုပဲရေမိုးနေပြီးတော့တော်ကြငိုကြွေးနေရတယ်လောကကိုကြည့်ကြည့်နော်အဲ့ဒါဘာတွေတော့ဖောက်ပြန်နေတာပေါ့နော်ဘာမှတသမတ်သေးသွားတာမဟုတ်တသမတ်သေးသွားတယ်ဆိုတာလောကမှာမရှိဘူးအနေအမြင်အတက်အကျဖောက်လဲဖောက်ပြန်သွားနေတာဗျံမတာသွားနေတာအဲ့ဒါကိုဘာခေါ်တော့ဝိပရိနာမဓမ္မဟုတ်လားအဲ့တော့ကောင်းတဲ့လောကဓာတ်ပဲတွေ့တွေ့မကောင်းတဲ့လောကဓာတ်ပဲတွေ့တွေ့လောကဓာတ်တရားဆိုတာက ဒီသုံးလုံးပဲဟုတ်လားဘယ်လောကရန်တရားပဲဖြစ်ဖြစ်သူ့ရဲ့တဘာဝဟိုနက်နက်နဲနဲပြောရရင်သူ့ရဲ့တဘာဝဒီသုံးချက်ပဲကောင်းတဲ့လောကရန်ပဲဖြစ်ဖြစ်မကောင်းတဲ့လောကရန်ပဲဖြစ်ဖြစ်အိဋ္ဌဒုက္ခဝိပရိနာမဒါသူတို့ရဲ့အဖြေမှန်ပေါ့နော်သူတို့ရဲ့သဘောမှန်ပေါ့အဲ့ဒီအမှန်တရားကိုညံမဲ့တဲ့ပုဂ္ဂိုလ်ဟာသိတယ်လားမသိမသိတဲ့အခါကျတော့ဘာဖြစ်တုံးတဲ့မြတ်စွာဘုရားအသေးစိတ်လေးပြောတယ် အဲ့လိုအနိစ္စဒုက္ခအနတ္တအနိစ္စဒုက္ခဝိပိနာမဓမ္မလို့အမှန်ကန်မသိတဲ့အခါကျတော့အဲ့ဒီတွေ့ကြုံနေရတဲ့လောကဓာန်တရားတွေကသူ့ရဲ့စိတ်ကိုဖြီးစည်းလွှမ်းမိုးသွားတယ်တဲ့ဒါလေးကိုနားလည်စေခြင်းနော် ပရိယာဒါယတိတ်တတိဒီအတွေ့အကြုံလောကဓာန်တရားတွေကသူ့စိတ်ကြီးကိုအကြီးအကျယ်လွှမ်းမိုးသွားတယ်ဟုတ်လားဆိုကြပါစို့ဘုံဘုံတို့တစ်ခါလေးနေပူထဲသွားတယ်တိမ်ကြီးအကြီးဟာမိုးလုံးအုံသွားတယ်ဆိုအရေးတရားပါတော့ကိုယ်ကိုလွှမ်းသွားတယ်ဘယ်နာနေပူနေမှတောင်မသိတော့ဘူး တခါလေမိုးအုပ်နေပြီဆိုရင်ဟာကိုကတော့ဘယ်လိုထင်တာမိုးကတမိုးလုံးအုပ်နေတာနဲ့တူတယ်တကယ်တမ်းတမိုးလုံးအုပ်တာလားဘယ်ဟုတ်ပါတော့ကိုကနည်းနည်းလေးပဲမြင်နိုင်တာလေဟုတ်လားအဲ့လိုပဲကိုယ့်ရဲ့စိတ်ကိုဒီလောကရန်တရားတွေကအဖြစ်သွားတော့ဖုံးလွှမ်းသွားကိုကလောကရန်ရဲ့လက်အောက်မှာကိုဟာရောက်သွားပြောရရင်ရပြီဆိုရင်လည်းဒီရတာပဲတွေးနေတာအဲ့ဒီတွေကမထွက်နိုင်ဘူးမရဘူးဆိုရင်လည်းဟဲ့အဆင်မပြေတာပဲထိုင်တွေးနေတယ်စိတ်ကဒီတွေကမထွက်ဘူးနော်နားလေလားမသိဘူးအဲ အဲ့လိုပဲချီးမွမ်းခံရပြီဆိုရင်လည်းသဘောတွေကြားပြီးတော့လူတွေတိုင်းပြောကျင်နေတာကိုယ့်ရဲ့အောင်မြင်မှုလေးကိုစိတ်ကဒီထဲကထွက်လာမထွက်ဘူးကဲ့ရဲ့ခံရပြီဆိုတော့ဟာဘိုးမထွက်သေးရဲ့နော် တနှုံနှုံနဲ့ဟုတ်လားအဲလောကရန်တရားနဲ့တွေ့လာရင်ဘုံဘုံတို့ရဲ့စိတ်တွေကအနိစ္စဒုက္ခဝိရိနာမဓမ္မသူတို့ရဲ့သဘောကိုမမြင်တဲ့အခါမှာစိတ်ကဘာဖြစ်နေတော့အဲ့ဒီအတွေ့အကြုံကိုပဲအဟုတ်ကြီးထင်ပြီးတော့ဘာလုပ်နေတော့ကျက်စားနေတယ်ဟုတ်လားစိတ်ကဒီတည်းပဲနေနေတော့တာနော်အဲ့လိုနေနေတော့ဘာဖြစ်သွားတော့ဆိုတော့ဟော ကောင်းတဲ့လောကဓာတ်တွေနဲ့တွေ့တဲ့အခါမှာအဲ့ဒီလူရဲ့စိတ်ကနှစ်သက်တယ်တဲ့နော်အနုရောဓတဲ့နှစ်သက်သွားတယ်လိုလားသွားတယ်တောင့်တသွားတယ်သဘောကျသွားတယ်ပေါ့ဟုတ်လားမကောင်းတဲ့လောကဓာတ်နဲ့တွေ့တဲ့အခါကျတော့ပရိရုပ်စတိဆန့်ကျင်ကန့်ကွက်စိတ်ပြတ်တယ်သဘောမကျဘူးနော်ဟောဒါလူမရဲ့တုံ့ပြန်နေနော်အမှန်ကိုမသိတဲ့အခါကျတော့ဒီတရားကကိုယ်စိတ်ကိုလွှမ်းမိုးသွားဖြီးစည်းသွားအဲ့လိုလွှမ်းမိုးဖြီးစည်းသွားပြီဆိုတဲ့ကိုကစား သူမှန်မှန်ကန်ကန်ဆုံးဖြတ်ချက်တွေမချနိုင်တော့ဘူးကောင်းတဲ့လောကဓာတ်နဲ့တွေ့ရင်သူမမောပြီသဘောကျမကောင်းတဲ့လောကဓာတ်နဲ့တွေ့ရင်ဘာဖြစ်ပြီတော့စိတ်ပြက်တယ်ကန့်ကွက်တယ်သောအေဝံအနုရောဓဝိရောဓတမပံတော့နာပရိမုစတိဇာတိယစရာယမရဏိနတောကေဟိပရိဒေဝိဒုက္ခေဒေါမနတေဟိဥပယာတေဟိနော်အတိပ္ပယ်ဘာပြောတော့အဲအဲ့ဒါလိုမျိုး နှစ်သက်ခြင်း စိတ်ပြက်ခြင်းဖြစ်နေတဲ့အဲ့ဒီပုံကိုယ်အတွက်တဲ့ ဇာတိယရရာယမရဏေနတောကပရိဒေဝဒုက္ခဒေါမနတဥပါယတအဲ့ဒီတရားတွေကနေ तू မလွတ်ဘူးတဲ့နော်ဇာတိဆိုတာပါသိပါတယ်ဒီလူတွေဟုတ်လားတဖန်မွေးဖွားခြင်းမွေးဖွားလာပြီဆိုရင်ဘာလို့အိုမင်းခြင်းပြီးရင်ဘာလို့မလို့ပေးရပေါ့နော်အဲ့ဒီမွေးတာနဲ့သေတာရဲ့ကြားထဲမှာအစင်မပြေတာတွေလာရင်စိုးရိမ်မယ်ပိုးဆိုးလာရင်ငိုမယ်ဟုတ်လားအဲ့လိုဖြစ်ရင်လည်းစိတ်တွေဆင်းရဲတာရှိမယ်ကိုယ်တွေဆင်းရဲတာရှိမယ် နောက်ဆုံးအကြီးအကျယ်ပင်ပန်းတာတွေရှိမယ်ဒုက္ခဒေါမနတဥပါယတဇာတိဇရာမရဏတောကပိဒေဝဒုက္ခဒေါမနတဥပါယတဘယ်နှမျိုးတော့၈မျိုးဟုတ်လားအဲ့ဒီ၈မျိုးကမလွတ်ဘူးတဲ့ဆိုလိုတာကဒီတန်လျာဝိဒုက္ခက မလွတ်ဘူးလို့ပြောတာဟုတ်လားအဲ့တော့ဒီနှစ်သက်ခြင်းစိတ်ပြက်ခြင်းလောကဓာတ်တရားနဲ့တွေ့လာတဲ့အခါမှာလောဘဒေါသပါပဲပြောရရင်တော့အဲ့ဒါလိုလောဘဒေါသနဲ့တုံ့ပြန်မယ်ဆိုရင် နောက်ထပ်ဘဝတစ်တဖန်ရစေတတ်တဲ့မျိုးစေ့ကိုကျဲချလိုက်ရရောက်သွားတယ်။ဒါကိုနားလည်ရမှာနော်။ဒါကြောင့်လောကဓာတ်ကိုတုံလုံးတုံတုံလှုပ်လှုပ်ရင်ဆိုင်ကြမယ်။တိတိငြိမ်ငြိမ်ရင်မဆိုင်နိုင်ဘူးဆိုရင်ဘယ်အထိအထိနာမလဲဆိုတာအဲ့ဒါဒီအထိမြတ်စွာဘုရားပြောတာ။မပြစ္ဆုတ်ပံလေးငိုဝကြူရတာလောက်တင်ရက်တာမဟုတ်ဘူး။ဟုတ်လား။ပြစ္ဆုတ်ပံစိတ်ဆင်းရဲတာလောက်တင်ရက်တာမဟုတ်ဘူး။ဘယ်ထိသွားတာတော့ဇာတိစရာမရဏနောက်နောက်ဘဝတစ်ခုသွားအဲ့ဒီဘဝရောက်ရင်အဲ့ဒီဘဝနဲ့ပတ်သက်တဲ့ဒုက္ခဒုက္ခတွေခါးစီခံရမှာနော်။ ခုဘုံဘုံတို့ကနော်ဒီဘဝဒုက္ခတွေတွေ့တယ်ဟာဒုက္ခတွေ့ရင်ဒုက္ခဘာကြောင့်ဖြစ်လဲလို့အရင်အမြစ်ကိုမရှာတတ်ဘူးခုဆိုကြပါစို့ဥပမာကိုဘေးဖြစ်တယ်ဒုက္ခတွေဘာကြောင့်ဖြစ်တယ်ဟဲ့ကိုဘေးကြီးဖြစ်လို့ပေါ့အဲဒီလောက်သိသွားတော့လွယ်လွယ်လေးလေဟုတ်လားတကယ်တမ်းကိုဘေးဖြစ်လို့ဆိုတာတဲ့ဇာတိဖြစ်ခဲ့လို့ဆိုတာကပို့ပြီးတော့လင်းတဲ့မှုမှန်ကန်မှုမရှိဘူးလားဒီခန္ဓာကြီးဖြစ်ပေါ်လာလို့ဒီခန္ဓာကြီးနဲ့ပတ်သက်တဲ့ဒုက္ခတွေကိုဘုံဘုံတို့တွေ့နေရတာကြုံနေရတာပဲလေ အခုအဲ့ဒီဇာတိဖြစ်ခြင်းရဲ့အကြောင်းကဒုက္ခရဲ့အကြောင်းတရားဆိုရင်ပို့မမှန်ဘူးလားမှန်တယ်အဲ့ဒါအဲ့ဒါဘာဖြစ်နေရတော့လောဘဒေါသဖန်တီးတာပေါ့နော်ဒါကြောင့်လောကဓာတ်နဲ့တွေ့လာလို့ရှိရင်လောကဓာတ်တရားတွေဟာအနိစ္စဒုက္ခဝိရိနာမဓမ္မလို့မသိတဲ့အခါကျတော့ဒါတွေကကိုယ်စိတ်ကိုလွှမ်းမိုးသွားတယ်ဘာမှနားမလဲတော့ဘူးပိတ်ပိတ်ပိတ်မှောင်သွားပြီနော်အဲ့တော့စိတ်ကဘာတော့ကောင်းတယ်ထင်ရင်ကြိုက်မကောင်းဘူးထင်ရင်မိုက်ဟုတ်လားအဲ့လိုလောဘဒေါသနဲ့သွားတဲ့အခါကျတော့အဲ့ဒီလောဘဒေါသပဲပါဖို့ဖန်တီးမှာတော့ ဘဝတစ်ကိုဖန်တီးဘဝတစ်ကိုဖန်တီးမယ်ဆိုရင်အဲ့ဒီဘဝနဲ့ပတ်သက်တဲ့ဒုက္ခဒုက္ခတွေကိုတွေ့ရလိမ့်မယ်ကြုံရလိမ့်မယ်ဒါပြောတာအဲ့တော့လောကဓာတ်တရားနဲ့ပတ်သက်လာလို့နော်ဒီပညာမဲ့တို့ရဲ့ရင်ဆိုင်ပုံကိုမြတ်စွာဘုရားအဲ့ဒါလိုလေးနောက်ဆုံးသောကပရိဒေဝတွေနဲ့ပဲဆုံးသွားတယ်အကျိုးမဲ့တွေနဲ့ပဲအဆုံးသတ်သွားတယ်လို့နော်သူတို့ရဲ့နော်အသုံးမကျမှုပေါ်မှာအခြေခံပြီးတော့ဖြစ်ပေါ်လာတဲ့အကျိုးမဲ့တွေကိုမြတ်စွာဘုရားပြောတာပေါ့ဟုတ်လား အဲ့လိုဆိုရင်ပညာမဲ့ပညာရှိတို့ရဲ့ရင်ဆိုင်ခြင်းအောင်ဘလို့တော့အဲ့ဒါရိမ့်မိမြဲထင်ပါတယ်နော်သူနဲ့ဆန့်ကျင်ဘက်ဖြစ်မှာပေါ့ဟုတ်လားဉာဏ်ရှိတဲ့ပုဂ္ဂိုလ်နော်တုဒ္ဒဝါအရိယတာဝကောလို့သုံးတယ်အမြတ်စွာဘုရားဟောတဲ့တရားတွေကိုကြာဘူးနာဝရှိတယ်လေ့လာတယ်လိုက်စားတယ်တန်ဖိုးရှိမှန်သိလို့ပေါ့နော်ဘဝမှာချမ်းသာအောင်မစင်ရအောင်ဘလို့နေရမလဲဆိုတာကိုညွှန်ပြတဲ့နိလန်းနေတန်ဖိုးဖြစ်လို့မရဘူးလို့သိလို့ဘုရားရဲ့အဆုံးအမတွေကိုဘာလို့တော့ အများကြီးသိအောင်လုပ်ထားတယ်သူတာပါသူမှာအတိတွေရှိတယ်ဟုတ်လားပြီးတော့ပါတော့အရိယာတာဘကောတဲ့အဘုရားဆရှိတဲ့သူတော်ကောင်းကြီးတွေရဲ့တော့တပည့်တာဘကလည်းဖြစ်တယ်တပည့်ဖြစ်တယ်ပေါ့နော်အဲ့လိုအသိဉာဏ်ရှိတဲ့ယက်တီမှုမှန်နေတဲ့ပုံကိုယ်တွေအထူးသဖြင့်လောကဓာန်တရားဆိုတာဘာဆိုတာကိုဘယ်လိုသဘောရှိတယ်ဆိုတာကိုသိတဲ့ပုံကိုယ်တွေကြတော့လောကဓာန်တရားရဲ့ပုံမှာတုံ့ပြန်မှုဟာစောစောကတုံ့ပြန်ခြင်းနဲ့မဆိုင်တော့ဘူးကောင်းတာနဲ့ပဲတွေးတွေးဆိုတာနဲ့ပဲတွေးတွေးသူတို့မှာအသိရှိတယ်ဘာအသိတော့ အနေသောဒုက္ခဝိပရိနာမဓမ္မောတိယထာဘုဒ္ဓံပဇာနာတိဟုတ်လားခုတွေ့နေရတဲ့အတွေ့အကြုံကောင်းတယ်ပြောပြောဆိုးတယ်ပြောပြောအေးဟုတ်တယ်အပေါ်ယံကြည့်ရင်တော့ဒါအကောင်းဒါအဆိုးဟုတ်လားသို့တော့မင်းကောင်းတယ်ပဲပြောပြောဆိုးတယ်ပဲပြောပြောမင်းဟာအခိုက်တတ်မယ်လို့ဂုံတွေကဘလို့ဆုံးဖြတ်လို့ဆိုထားခဲ့ကြပါစို့ကွာသူ့ပေါ်တင်တဲ့ဂုံတွေဒီပြင်းပြင်းပေါ်မျှတင်မသူ့ထားခဲ့ကြစို့အဲထားခဲ့တော့မယ်ဆိုတော့အဲမှာဂုံတွေထက်ဆင်းတာလေဟာဒီတိုင်းထားခဲ့ရင်တော့အစာငတ်ရင်ငတ်ဖြစ်ပြီးတော့ နော်ဒုက္ခတွေအကြာကြီးခံရမှာမကြည့်ရပါဘူးတနာပါတယ်အဲ့လိုဆိုဘယ်လိုလုပ်မလို့အဲ့လိုဆိုရင်မြင်းကြီး နော်ကြလာတဲ့ခါကျတော့ဒီတိုင်းငြိမ်းနေမယ်ဆိုရင်တော့မြေကြီးတွေကခြေထောက်တွေဘာတွေဖုံးပြီးတော့သူ့ကိုဖုံးသွားမှာဒါမြင်းဦးကြီးကငြိမ်းမနေဘူးတဲ့ဘာလို့လဲဆိုတော့ခြေထောက်တွေမြေကြီးတွေကြလာပြီဆိုတော့သူ့အဖုံးမခံဘူးအဲ့ဒီခြေထောက်ကိုကြွကြွပြီးတော့သူခြေထောက်ဘေးရောက်လာတဲ့မြေကြီးပေါ်သူကတက်တက်နင်းလာတယ်ဟာဟိုကလည်းအဲ့တော့သဘောပေါက်တယ်လူတွေကမြေကြီးတွေနည်းနည်းချင်းချတာပေါ့ချရမြင်းကြီးအဲ့မြေကြီးပေါ်တက်နေဟာမြေကြီးတွေချတက်နေတက်နေရင်လည်းမြေကြီးကမြင့်မြင့်မြင့်မြင့်လာတော့မြင့်ဦးကြီးကပေါ်ရောက်ပေါ်လွတ်သွားရောတဲ့ဟာအတော်ကောင်းတဲ့ပုံမြင်ပါလားပေါ့နော်ဘုံဘုံစဉ်းစားတယ်ဟုတ်လား ငြိမ်ငြိမ်လေးခံနေလို့ရှင်တော့ဒါဘာလို့သွားတော့နစ်ပြီးတော့သေသွားမှာပဲလာသူငြိမ်ပြီးတော့ခံမနေဘူးဟုတ်လားကြလာတဲ့မြေကြီးသူ့ကိုဖို့တတ်မဲ့မြေကြီးနော်အဲ့ဒီမြေကြီးဟာဒါပေမဲ့သူ့ကိုတတ်မဲ့မြေကြီးကိုပဲအဲ့ဒီမြေကြီးပေါ်ကိုပဲနင်းပြီးတော့သူဟာလွတ်မြောက်မှုကိုရှာသွားတာအလွန်လေးနဲ့တယ်လို့ဆိုနိုင်ဘူးလားဆိုနိုင်တော့ဟုတ်လားဒီမြေကြီးကိုသူငိမ့်ခံနေရင်တော့မြုပ်သွားမှာနော်ဒါပေမဲ့အဲ့ဒီသူ့ကိုတတ်မဲ့မြေကြီးပေါ်ပဲသူဟာတက်နင်းပြီးတော့ လွတ်သွားအောင်တွင်းလေးကနေလွတ်အောင်လုပ်တာအဲ့တော့ဘုံကဒီပုံမြင်လေးကိုစဉ်းစားရတယ်ဟိုတုန်းကတော့လောက်ကြီးမစဉ်းစားပါဘူးစောစောကစဉ်းစားကြည့်တယ်ပေါ့နော်ဒါလေးကတော်တော်ကောင်းတာပဲလို့အဲ့တော့ဒီတွင်းကိုဘုံဘုံကတော့နော်ဘဝတန်တရားလို့တင်စားခြင်းတယ်ပေါ့နော်တတ္တဝါတွေဟာမြင်းဝူကြီးတွေလို့တင်စားခြင်းတယ်ပေါ့နော်တတ္တဝါတွေဒီဟုသောမြင်းဝူကြီးတွေဟာဘဝတန်တရားဒီဟုသောတွင်းတွေထဲမှာအတီးဒီကိုတွင်းနဲ့ကိုကြနေရတာမထွက်နိုင်ဘူးပေါ့ဟုတ်လားအဲအဲ့လိုဆိုလို့ရှိရင် သူ့ကိုအသေးသက်မဲ့ဘုရားမြေကြီးတွေကြကြလာတယ်မြေကြီးတွေကိုတော့လောကဓာန်တရားတွေလို့ဘုံဘုံကတင်စားခြင်းတယ်ပေါ့ဟုတ်လားဒါကလောကဓာန်တရားတွေမြေကြီးတွေကြလာတယ်အဲ့ဒီလောကဓာန်တရားကိုအမှန်မသိဘဲနဲ့နော်ပညာနဲ့တက်ပြီးတော့မနှင်းနိုင်ဘူးဆိုရင်လောကဓာန်တရားတွေကပဲကိုယ်ကိုဖုံးလွှမ်းသွားတာပြောရလေဖုံးလွှမ်းသွားတယ်ပြောတာလောကဓာန်တရားတွေကဖုံးလွှမ်းသွားရင်တော့နော်ဘာလို့လောဘနဲ့နော်နစ်မွန်းသွားမယ်ဒေါသနဲ့ပျက်စီးသွားမယ်ဟုတ်တယ်မဟုတ်လားလောဘဒေါသနဲ့ပျက်စီးမှာနော် အဲ့တော့လောဘဒေါသဖြစ်เสียဒီလောကရန်တရားတွေကိုပဲလောဘဒေါသမဖြစ်အောင်ဉာဏ်ပညာဖြစ်အောင် လုပ်မယ်ဆိုရင်သူ့ကိုပဲအမိပြုပြီးတော့လုပ်ရတာစောသောကမြင်းကြီးကိုတေချာစဉ်းစားကြည့် तू မလုပ်ဘူးဆိုရင်ဒီမြေကြီးကပဲသူ့ကိုတတ် तू ကမှန်မှန်ကန်ကန်လုပ်တဲ့အခါကျတော့ဒီမြေကြီးကပဲသူ့ကိုကယ်သွားတာအဲ့တော့ဘုံဘုံတို့ကလောကရန်တရားတွေကိုအသုံးချဖို့လိုတယ်လို့တွေးကြည့်တယ်ပေါ့ဟုတ်တယ်မဟုတ်လားလောကရန်တရားကိုဘုံဘုံတို့မှန်မှန်ကန်ကန်မသိဘူးဆိုရင်တော့လောကရန်တရားကကိုယ်ကိုဖုံးလွှမ်းသွားမှာပဲ။ ဖုံးလန့်သွားပြီဆိုရင်တော့အဲ့ဒါလောဘနဲ့နင်မုံမယ်ဒေါသနဲ့ပျက်စီးမယ်အဲ့လိုဆိုရင်အဲ့ဒီဘဝတန်တရားတွင်းနေရပါထွက်နိုင်မလားထွက်နိုင်ဦးတော့မြတ်စွာဘုရားသိုးတော်ပြောတယ်မလွတ်မြောက်ဘူးလို့ပြောသွားတာလေဟုတ်လားဘဝကလည်းမလွတ်ဘူးအခုလည်းပဲမွန်းကျက်နေဦးမယ်လောကဓာန်တရားကိုရင်မဆိုင်နိုင်အဲ့တော့ဘုံဘုံတို့ကဘာလို့ကိုယ့်ကိုတတ်မဲ့ဒီလောကဓာန်တရားအသုံးချရင်သူတတ်မှာနော်ဒီလောကဓာန်တရားကိုယ့်ကိုတတ်မဲ့ဒီလောကဓာန်တရားကိုကိုတက်ပြီးတော့နင်းနိုင်ဖို့လိုတယ်အဲ့တော့တက်ပြီးတော့နင်းတယ်ဆိုတာဘာတော့ပညာပေါ့အနိစ္စကိုသိတဲ့ပညာ ဟုတ်လားမြင်းကြီးကသူ့ကိုတတ်မဲ့မြေကြီးကိုပဲသူတက်နင်းလို့အပေါ်ရောက်သွားတာနော်အဲ့တော့ဘုံဘုံတို့ကအလွန်မှုမခံနိုင် မခံမဲနဲ့တက်ပြီးတော့လောကဒဏ်ကိုနင်းနိုင်အောင်ကြိုးစားဟုတ်တယ်မဟုတ်လားအတွေ့အကြုံတွေပေါ်ကိုညံနဲ့တက်နင်းနိုင်အောင်ကြိုးစားရမယ်မနင်းနိုင်ဘူးဆိုရင်တော့ဒီအတွေ့အကြုံတွေကကိုယ့်ကိုတဖြည်းဖြည်းနဲ့ဝါမျိုးသွားမှာနော်နားလည်းမလဲဘူးနားမလဲတော့ကောင်းတယ်ထင်ပြီးတော့မမောမကောင်းမှုထင်ပြီးတော့စိတ်ပြက်ဟုတ်လားလောဘဒေါသတွေတလဲတည်သွားရင်းနဲ့ဒီတွင်းထဲရောလွတ်မလား မလို့ဒါကြောင့်ဘုံဘုံကစဉ်းစားကြည့်တယ်အင်းတော်ဟုတ်နေတာပဲလို့ဒီပုံမြင်လေးရလို့နော်တွင်းရဘဝတန်တရားနဲ့တူတယ်လို့ပြောချင်တာဟုတ်လားတတ္တဝါတွေကတော့မြင်းဦးကြီးတွေနဲ့တူတယ်လို့ပြောချင်တာဟုတ်လားကိုယ်ဖို့တတ်မဲ့နော်မြေကြီးတွေကိုတော့လောကဓာတ်တရားတွေလို့ပြောချင်တာတက်ပြီးတော့နင်းနေနေတယ်ဆိုတာကတော့အသိဉာဏ်ပညာဖြစ်အောင်လုပ်နေတာလို့ပြောချင်တာဘာမှမလုပ်ဘဲနဲ့ငြိမ်ငြိမ်ကြီးနေမယ်ဆိုရင်တော့မြေကြီးတွေအမြုပ်ခံရမှာပဲဟုတ်လားများသူကတော့အဲ့ဒါတွေ့ကြုံလာတဲ့လောကဓာတ်တွေကို သူလွှမ်းမိုးတာပဲခံပြီးတော့နေကြတာပါဒီအတွေ့အကြုံတွေဟာအနိစ္စလို့နှလုံးသွင်းခဲပါပဲစိတ်တို့တရားတွေ့ရင်လည်းစိတ်ပဲတိုးပြစ်လိုက်တာသူ့အနိစ္စလို့မသုံးသပ်မိဘူးပျော်တရားတွေ့ရင်ပျော်ပဲပျော်ပြစ်လိုက်တယ်သူ့အနိစ္စလို့မသုံးသပ်မိဘူးအဲ့ဒါမလာဘူးအဲ့ဒါတော့ငြိမ်းခံနေတဲ့မြင်းလို့ဖြစ်မှာပေါ့နော်အဲ့လိုဆိုရင်တော့ဒါမြင်မြုပ်ခံရမှာပေါ့ဟုတ်လားဒါကြောင့်ဒီပုံမြင်လေးကိုကိုမိသလောက်ညံနေလဲဆက်ပြီးတော့အရသာခံကြည့်ပေါ့ဟုတ်လား ဒါကြောင့်လောကဓာတ်တရားတွေကတော့တွေ့မှာပဲဘဝအတွင်းထဲမှာကြာနေတာနော်မြေကြီးတွေကတော့ဖို့မှာပဲဟုတ်လားအဲ့ဒါတွေကိုဘုံဘုံတို့ကနော်ကိုယ့်ကိုတတ်တဲ့အရာအဖြစ်ခံယူမလားကိုယ့်ကိုကယ်တင်တဲ့အရာအဖြစ်ခံယူမလားဆိုတာကတော့ကိုယ့်ရဲ့လုပ်ရက်ပေါ်မှာမူတည်မယ်ပေါ့။ဘာနဲ့လုပ်ရမလို့စိတ်နဲ့လုပ်ရမယ်ဘလို့လုပ်ရမလို့နော်သတိပဋ္ဌာန်တရားကိုပွားများပြီးတော့အနေစာကိုသိတဲ့အသိဉာဏ်ကိုရအောင်လုပ်ရမယ်။ဟုတ်လား။ဒါကြောင့်ဒီပုံမြင်လေးကိုဘုံဘုံကပြောပြတာနော်။ အဲလောကရန်တရားတွေကိုမလုပ်နိုင်မို့လို့တော့တက်နင်းနိုင်မို့လို့လေအဲ့ဒါဆိုတဖြည်းဖြည်းနဲ့အဆင့်မြင့်သွားမှာနော်အဲ့လိုပဲဘုံဘုံတော့လောကရန်တရားတွေကိုမှန်မှန်ကန်ကန်သုံးသပ်ပါများရင်လည်းညာဘာဖြစ်သွားမှာလို့အထင်းနဲ့အဆင့်မြင့်သွားမှာနောက်ဆုံးမဉ္ဇဉ်ဖုန်ဉ္ဇဉ်အဆင့်ထိရအောင်မြင့်နိုင်မယ်ဆိုရင်ဘဝဒီဟုသောတွင်တွေကတက်နိုင်သွားပြီလွတ်သွားပြီပါရီကိုပဲဘုံဘုံတို့ရှုမြင်သုံးသပ်ပြီးတော့လွတ်သွားတယ်ဒီလောကရန်တွေကိုပဲရှုမြင်သုံးသပ်ပြီးတော့လွတ်မြောက်မှုကိုယူရမှာဟုတ်လားဒါကြောင့်လောကရန်တရားကိုအသုံးမချတဲ့ရင်တော့နှင်းမွန်းသွားမှာပေါ့နော် အသုံးချတတ်ရင်တော့ဘာဖြစ်သွားလဲလွတ်မြောက်သွားမှာဒါအမြင့်မားဆုံးဟောရည်ရွယ်ချက်တောင်ဖြစ်တဲ့တယ်နော်ဟုတ်လားဒိဋ္ဌိသွားဖို့မလိုဘူးလားလွတ်တယ်နော်ဒါကြောင့်လောကဓာတ်တရားကိုရင်ဆိုင်နိုင်လို့ရှိရင်အခုလည်းပဲတတ်တာတယ်ချမ်းသာတယ်တည်ငြိမ်တယ်ဟောကြက်သေးလည်းရှိတယ်တိတ်ခါလည်းရှိတယ်အတွေ့တဲ့လူတွေကဟာအထင်ကြီးမှာပဲလေဒါအထင်ကြီးလိုက်တဲ့အရာလို့လဲစိုးနိုင်ပါတယ်နော်စိုးတဲ့လောကဓာတ်နဲ့တွေ့လဲပြုံးမပြတ်ဘူးအေးအေးဆေးတည်တည်ငြိမ်ငြိမ်နေနိုင်တယ်အာတရှုံရှုံနဲ့အမြဲတမ်းဝမ်းလွဲပူဆွေးနေတဲ့လူကြည့်ရတာနဲ့ ဘာဆိုင်တယ်လဲအာမဆိုင်ဘူးနော်ဒါကြောင့်လောကဓာတ်တရားကိုရင်ဆိုင်နိုင်နေဆိုရင်အခုလည်းပဲပြစ္ဆုတ်ပါမှာလည်းချီးမွမ်းတိုက်တယ်တကယ်လည်းပဲတတ်တာတယ်ချမ်းသာတယ်ဒုက္ခတွင်တွေကလည်းပဲလွတ်မြောက်အောင်လုပ်ရမရောက်ဘူးလားရောက်တယ်ဟုတ်လားတကယ်လို့ဘုံဘုံတော့ရင်မဆိုင်နိုင်ဘူးအမြဲတမ်းပဲတုံလှုပ်နေမယ်ဟုတ်လားလောဘဒေါသတွေနဲ့ပဲတုံ့ပြန်နေမယ်ဆိုရင်တော့အဖြစ်သွားမှာတော့အခုလည်းပဲကဲ့ရဲ့တိုက်တယ်ဆင်းရဲအောင်မယ်ပြီးရင်လည်းပဲဒုက္ခတွင်တွေကမထွက်ရသေးဘူးပေါ့နော်ဟုတ်လားဒါကြောင့်ဒီတရားလေးကိုဘုံဘုံတို့ နောက်ခေတ်ခါအခြေအနေနဲ့နဲ့လိုက်ဖက်မယ်လို့လည်းပဲစိတ်ထဲမှာတွေးကြည့်တယ်ပေါ့ဒီတရားကတော့ဆိုးတဲ့လောကဓာတ်တွေနဲ့တွေ့နေမှလိုက်ဖက်တာတော့မဟုတ်ပါဘူးကောင်းတဲ့လောကဓာတ်တွေနဲ့တွေ့ရင်လည်းပဲလိုက်ဖက်တာပဲလေသူကအကောင်းဆုံးနှမျိုးလုံးအကျုံးဝင်နေတာကြီးကိုဟုတ်လားဒါကြောင့်အဆိုးတွေကိုမှလောကဓာတ်လို့နားမလဲနားလဲထားတာမဟုတ်ဘဲနဲ့အကောင်းတွေကိုလည်းပဲလောကဓာတ်လို့နားလဲပြီးတော့နော်နှစ်သက်မှုဖြင့်မကြရှုံးအောင်ကြိုးပမ်းအထုတ်ဖို့ကမလိုဘူးလားညာသောဖြင့်လောကဓာတ်လို့ပြောလိုက်ရင်လူတွေကဆိုးတာလောက်ကိုပဲစိတ်က တွေးမိတာပေါ့နော်ဟုတ်လားဒါကြောင့်မလို့အလွန်ကျေပြန့်တဲ့တရားဒေသနာနော်ပြောခြင်းစိတ်ရှိလို့ဆက်ပြောနေမယ်ဆိုရင်လည်းပဲတော်တော်နဲ့ပြီးမှမဟုတ်တဲ့တရားဒေသနာပေါ့ဟုတ်လားအဲ့တော့ဘုန်းတို့9နာရီထိုးပြီနော်อืมတနာရီနီးနီးရှိသွားပြီ ဟုတ်လားအနှမိနေရှိပြီတော့ဘုန်းတို့စတာပဲချိန်ရစ7နာရီ9မိနစ်လောက်ကစတာအော်အဲ့လိုဆို တော်တော်တောင်ကြာသွားနော် ကဲဟုတ်ပြီအဲ့လိုဆိုလို့ရှိရင်ဘုံဘုံတို့အဆုံးသတ်ကြရအောင်နော်ယောဂဓာတ်တွေအကုန်လုံးပြန်ပြီးတော့အနှစ်ချုပ်ကြည့်မယ်နော်။အော်58မိနစ်တောင်ရှိသွားပြီ။လောကဓာတ်တရား၈ပါးရှိတယ်။လောကဓာတ်တရားတွေကတတ္တဝါတွေနောက်ကိုလိုက်နေသလိုတတ္တဝါတွေကလည်းလောကဓာတ်နောက်ကိုလိုက်နေကြတယ်။ဒါကြောင့်တတ္တဝါနဲ့လောကဓာတ်ဟာခွဲခြားလို့မရဘူး။တွေ့ကြရလိမ့်မယ်၊ကြုံရရလိမ့်မယ်။အများစုကတော့ကောင်းတာနဲ့တွေ့ရင်ဝမ်းသာကြတယ်။မကောင်းတာနဲ့တွေ့ရင်စိတ်ပြက်ကြတယ်။ အဲ့ဒီတုံ့ပြန်နေရဘာမှမချီးမွမ်းတိုက်ဘူးကောင်းလည်းမကောင်းဘူးပေါ့နော်ဒါကြောင့်လောကဓာတ်နဲ့တရားလောကဓာတ်တရားနဲ့တွေ့ရင်မတုံ့လှုပ်အောင်မစိုးရိမ်အောင်တည်တည်ငြိမ်ငြိမ်ရှိအောင်ရင်ဆိုင်နေရမယ်ဘာနဲ့ရင်ဆိုင်မလို့အကောင်းဆုံးလက်နဲ့ကအနိစ္စကိုသိတယ်အသိဉာဏ်ဘာနဲ့ရအောင်လုပ်မလို့တတိပဋ္ဌာန်တရားကိုပွားများခြင်းဖြင့်ရအောင်လုပ်ရမယ်ဟုတ်လားအဲ့ဒီမှာဆက်ပြီးတော့ဘုန်းဘုရားပြောတော့ ဒုတိယလောကဓမ္မသုတ်ပညာရှိနဲ့ပညာမဲ့တို့ရဲ့လောကဓမ္မတရားနဲ့တွေ့လာတဲ့အခါမှာရင်ဆိုင်ပုံမတူကြတဲ့အကြောင်းဟုတ်လားပညာမဲ့ကတော့အတွေ့အကြုံတွေကိုအနိစ္စဒုက္ခဝိပရိနာမဓမ္မလို့မသိဘူးမမြဲဘူးမကောင်းဘူးဖောက်ပြန်တတ်တဲ့အရာတွေလို့မသိဘူးမသိတော့အဲ့ဒီအတွေ့အကြုံတွေကသူ့စိတ်ကိုလွှမ်းမိုးသွားတယ်လွှမ်းမိုးသွားတဲ့အခါကျတော့ကောင်းတယ်ထင်တော့မမော်တယ်မကောင်းဘူးထင်တော့စိတ်ပြက်တယ်အဲ့ဒီနီးနဲ့သူဒုက္ခမလွတ်ဘူးတဲ့ဟုတ်လားပညာရှိတဲ့ပုဂ္ဂိုလ်ကြတော့အတွေ့အကြုံတွေကို အနေစာဒုက္ခဝိပရိနာမဓမ္မလို့သိတယ်မမြဲဘူးအခိုက်တန့်ပဲဒါကြောင့်မကောင်းဘူးဖောက်ပြန်တတ်တဲ့အရာတွေလို့သိတယ်သိတဲ့အတွက်ကြောင့်လောကဓာတ်တရားတွေကသူ့စိတ်ကိုမလွှမ်းမိုးဘူးမလွှမ်းမိုးတဲ့အတွက်ကြောင့်အကောင်းကိုလည်းနှစ်သက်ခြင်းမရှိဘူးအဆိုးကိုလည်းစိတ်ပြက်ခြင်းမရှိဘူးတည်ငြိမ်နေပေါ့အဲဒါကြောင့်မလို့သူဟာဒုက္ခတန်တရားကလွန်မြောက်သွားတယ်ဒါပြောတာနော်ပုံမြင်လေးလည်းမမေ့နဲ့ဟုတ်လားကိုယ်ဖွတ်တတ်မဲ့မြေကြီးကိုနော်ငြိမ်ငြိမ်လေးနေပြီးတော့အဖို့ခံမလားသို့မဟုတ် နှမှန်ကန်တဲ့ကြိုးစားအထောက်မှုနဲ့အဲ့ဒီဖို့တတ်မဲ့မြေကြီးကိုတက်ပြီးတော့နင်းပြီးတော့လွတ်မြောက်အောင်လုပ်မလားဆိုတဲ့မေခွန်းပေါ့ဟုတ်လားဘဝဆိုတဲ့တွင်ထဲမှာနော်အသီးသီးကြနေကြတဲ့နော်တတ္တဝါတွေဟုတ်လားလောကဓာတ်တရားတွေကတချို့လည်းဘာဖြစ်သွားတော့ဖို့သက်ပြစ်လိုက်ကြတာပေါ့နော်ဘဝတိုင်းဖို့ခံရတာပဲလေဟုတ်လားမမှန်ကန်ကန်မတုံ့ပြန်တဲ့တော့နောက်ထပ်ဘဝတစ်ခုထပ်ထပ်ထပ်ပြီးတော့ရနေတာမရှိဘူးလားရှိရနော်ဒီပုံမြင်ကိုဒေသနာနဲ့ညှိပြီးတော့နော်ခန်းစားကြည့်မယ်ဆိုရင်တော်တော်ရတာရှိနိုင်တယ်ဟုတ်လား ဒါကြောင့်အဲ့ဒီပုံမြင်လေးကိုဘုန်းဘုန်းတို့ဒီကုန်းချုပ်ပြောပါတယ်နော်ဒါကြောင့်လောကဓာတ်တရားတွေနဲ့တွေ့လာကြုံလာတဲ့အခါမှာတွေ့နေကြုံနေတာလည်းများပါတယ်နော်အဲ့လိုအတွေ့အကြုံတွေနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်တုံ့ပြန်နိုင်ကြတယ်သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အသောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစွတ်စွတ်ရဲ့စွမ်းသက်တွေကြောင့်ဘုရားတပည့်တော်တို့သည်မဉ္ဇဉ်ပုညံမျက်နှိဗံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟု ပတ္တနာအောင်စုပြုကြကုန်ရာတတိကဲအလုံးစုတောင်းကြအမျှကိုကြအောင်နော်ကောင်းကြမိုးတို့မအေးစန္ဒထွန်းတို့အလုံးလိုက်ပြီးတော့စိုးကြမယ်ပေါ့အလုံးလိုက်မောကနေနာယူနေကြမယ်လို့ထင်ပါတယ်ဟုတ်လားအရှင်ဖေယားဘုရားတပည့်တော်တို့သည်ယနေ့ယခု ပြုလုပ်အပ်သောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအဆုစုတို့သည်မဉ္ဇဉ်ဖို့ဉဏ်မျက်နိဗ္ဗာန်ကိုမျက်မှောက်ပြုရန်အာကောင်းသောအထောက်အပံ့ဖြစ်ပါစေတည်းဤကောင်းမှု ဤကုသိုလ်တို့ဤအဖို့ပါကကိုအသက်တင်ရှားရှိမရှိဖြစ်ကုန်သောဘိုးဘွားမိဘရွှေမျိုးသားချင်းတို့အားအစထား၍အုံးဆက်တဘုံရှင်လီကုန်သောတတ္တဝအနန္တတို့အားအညီအမျှ ကုသိုလ်ဘာကပေးဝေငှပါ၏အမြရကြ၍ကိုယ်စိတ်နှဖျားကျမ်းမာချမ်းသာကြသည်ဖြစ်ကြပါစေသောကုသိုလ်အမြအမြအမြယူတော်မူကြပါကုန်လော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 ယူတော်မူကြပါကုန်လောသာဓုသာဓုသာဓုခိုင်အလုံးကိုယ်စိတ်နဲ့ပြန်ကြမှာချမ်းသာကြပါစေဗျာ